အဲဘုန်းကြီးတို့သင်္นานစပြီးတော့နေလာကြသင်္นานစကြရအောင်ခုဘုန်းကြီးတို့အာနာပါနဝင်လေထွက်လေရှုမှတ်တဲ့ကမ္မထာကိုပြောလာတယ်ပေါ့နော်အဲတော့အာနာပါနကမ္မထာဝင်လေထွက်လေကမ္မထာကို ရှင်းနောက်ဆက်ဆက်မိရှိအောင်လို့ဘုန်းကြီးအစအပြန်ပြောပါမယ်နော်ဒီ ပါဠိလေးတွေဘုန်းကြီးကဈာညပြောတာကအဲ့ဒီပါဠိလေးရအောင်မှာမြန်မာအဓိပ္ပာယ်ပါပြီးသားပါဒီပါဠိကြီးကတိုက်ရိုက်ပြောတာမဟုတ်ပါဘူးဥပမာဆိုပါတော့အာနာပါနကမ္မထာလမ်းစဉ်ကနံပါတ်1ကဝင်လေထွက်လေပေါ်မှာတတိမြဲအောင်ရှုရမယ်ဒါကိုဘုရားကသောတတောအတ္တတတိတတောပတ္တတတိဘုန်းကြီးပြောတဲ့စကားကိုခိုင်မြဲအောင်လို့ဘုန်းကြီးကဒီပါဠိရုပ်ပြတော့ဒါကိုလေဒီဆရာတော်ဘုရားကတတိမြဲရပထမအာနာ ဘာဝနာအထုတ်မဲ့ပုံကောင်များနံပါတ်1တတိမြင်အောင်လုပ်ရမယ်လေးလေးပေါ်မှာတတိကတ်နေအောင်လုပ်ရမယ်ဒါကိုတတိမြင်ရပထမဒီဟာစကားအတူတူပဲနော် သောတတဝတတတိဆိုပတ္တတတိဒါကပါဠိလိုပြောတာအဲ့ဒါကိုဗမာလိုပြန်ရင်အဲ့ဒီလေးလေးပေါ်မှာတတိမြဲနေအောင်ပြုလုပ်ကတ်နေအောင်ပြုလုပ်ဒါကိုလေဆရာတော်ဘုရားရဲ့ဆောင်းမတတိမြဲရပထမဒုမာတိုရှိတိ ဝင်လေထွက်လေပေါ်မှာတတိကလာမြဲလာပြီဆိုရင်ဒီလေဟာတိုးတိုးဝင်လာရှည်ရှည်ဝင်လာကိုယ့်ကိုသိပါတယ်ဘုန်းကြီးတို့ရှင်းစရာမလိုအဲ့ဒါကိုကိုသိတဲ့အသည့်ဟာဘုရားဟောတရားနဲ့ညီအောင်လို့ဘုန်းကြီးကဒါလေးတွေထပ်ထပ်ရွတ်ပြခဏနာကြာဦးနာဝရှိဒါသိလာလိမ့်မယ်မှတ်မိလာလိမ့်မယ်အစပိုင်းတော့နည်းနည်းခက်တာပေါ့ဗျာဘုန်းကြီးတို့လည်းဘုန်းကြီးတွေဆိုလည်းကြက်ထားပြီးသွားညကိုပြန်ရတယ်မပြန်ရတာတွေမေ့သွားရောအဲ့လိုမျိုးဖြစ်တယ် ။ငါဒါတွေကတော့ပါဠိလေးနဲ့ရင်းနှီးမှုကျွမ်းဝင်မှုရှိအောင်ဘုန်းကြီးရုပ်ပြတော့ကိုလုံးတဲ့လုပ်ငန်းဟာဘုရားဟောထောက်တာနဲ့ခိုင်လို့ရမယ်။ဟေ့တို့ကဘုရားဟောတိုင်းကျင့်တယ်ဆိုတာမျိုးသိစေချင်လို့ဒါကိုဘုရားအဓိကမှာဓာတ်တံမှာဆိုလိုတာဒီလေလေးပေါ်မှာတတိကလာမြဲလာရင်လေဟာတူတူဝင်လားရှည်ရှည်ဝင်လားသူကသူလိုလိုသိလာလို့ပါလိမ့်မယ်။အဲ့ဒါလေးပြောချင်လို့။ညဒူလိုဝင်တဲ့ကရှည်ရှည်ဝင်တဲ့ကမနေ့ကပြောခဲ့ပြီ။ဟော ဘလောက်ရှိလဲဘလောက်တိုလဲအဲ့လိုသူကမစင်စားနဲ့နော်စင်စားရတာတမာရီကုန်ပြုတ်ကြသွားတာသူ့ရဲ့သဘာဝတိုင်းပဲဖြစ်နေတဲ့အတိုင်းတိုးရင်တိုးတဲ့အတိုင်းရှင်းရင်ရှင်းတဲ့အတိုင်းဒါကြည့်နေဦးမယ်တိုးတဲ့ခါတော့အရေးတွက်လေးနဲ့မှတာအဆင်ပြေတော့ရှေးလာပြီဆိုရေးတွက်နဲ့မှတ်လို့မရတော့အဲ့ဒီကကြောင့်ဘုရားဗာမိတ်လဲဆိုတပ္ပကာယပရိတံဝေဒီရှေးနေတဲ့ဒီလေးတစ်ခုလုံးမှာအစအလယ်ဆုံးကပ်ပြီးလိုက်ရမယ် အဲ့မှာတော့နည်းနည်းကဘုန်းကြီးပြောပါတယ်ဒီနှုတ်ခမ်းကိုမထိစေခြင်းတော့ဒီနှုတ်ခမ်းမှာမြောင်းလေးရှိတယ်ဒီမြောင်းလေးအလဲကောင်းလို့စိတ်ကထားဒီနားလေးထားပြီးတော့ပုံမှန်ပေါ့နှိအောင်လည်းမလုံးနဲ့မြောင်းလည်းမလုံးနဲ့ပုံမှန်ရှုသွင်းထိတဲ့နေရာကြည့်အောင်လေကတော့ဟိုကစိတ်ကဒီနားမှာကတ်ထိလို့မရဘူးအဲ့နာကိုစိတ်ဝိုင်းနာထားတဲ့သဘောပဲထိတာတော့နှာခေါင်းဝပဲသွားသိမှာရှုသွင်းလိုက်နှာခေါင်းဝထိလာအဲ့တော့ရှုသွင်းပုံမှန်ရနှာခေါင်းဝထိဝင်လေးပေါ့ ရှူထုတ်လိုက်တာနှာခေါင်းကပဲပြန်ထိမှာအဲ့ဒါထွက်လိမ့်မယ်အဲ့တော့ရှင်ပြမနေ့ကလည်းပြောခဲ့ပြီဘယ်နဲ့ဒီကြားတွင်းလေးမှာဒီနှာခေါင်းနဲ့နှာခေါင်းနှုတ်ခမ်းကြားမှာမြောင်းလေးရအဲ့ဒီလက်ကောင်လောက်ကနေရှူသွင်းလိုက်ဘယ်နဲ့လို့တိုးတယ်ရှည်တာတွေရှင်ပြပြောနေရတော့ဒီလိုမေးလို့ရပါတယ်တိုးတယ်ရှည်တယ်ဆိုတော့တခြားမဟုတ်ပါဘူးရဖြည်းဖြည်းချင်းဝင်တာမျိုးဖြည်းဖြည်းချင်းထွက်တာမျိုးရှည်တယ်ပြောတယ်မြန်မြန်ထွက်မယ်မြန်မြန်ဝင်မယ်ဒါကိုဘုန်းကြီးတို့ကတိုးတယ်လို့သုံးတာ အစလည်းဆုံးကုံခြုံပြီးတော့မှတ်မယ်အဲ့လိုပြောတာအကအစလည်းဆုံးကုံသိအောင်မှတ်ရမယ်အဲ့ဒါမျိုးနားလဲတာအဲ့ဒါကိုဘုရားကသဗ္ဗကာယပရိတံဝေဒီလို့ခေါ်တယ်အဲ့ဒီအစလည်းဆုံးပိုင်းမှာလည်းနော်ဒီခုသင်္ဍန်းသူသင်္ဍန်းသားတွေဒီဒီစားဖို့ရာကအစပိုင်းဖြစ်စမှာတော့လေးရှိချင်းဝင်တာပဲတည်တယ်အစပဲရအလေရပဲရအဆုံးရပဲဒီလိုကိုယ်ကိုယ်ပြောပြမတည်သေးဘူးတမာရီအားမကောင်းသေးအဲ့ဒီခါမှာဘာဖြစ်တာလဲ အစကဘယ်ဟာတော့အဆုံးကဘယ်ဟာတော့ဒီဒါမျိုးတွေဖြစ်တတ်တယ်အစလောက်တွေသိပြီးတော့အစလောက်တွေသိတာမျိုးရှိတယ်ကြွကလည်းဆုံးသွားသိတာမျိုးရှိတယ်ဟိုရှေးရှေးဝင်းနေမှတော့သိတယ်ဖြည်းဖြည်းဝင်းနေမှတော့သိတယ်ဒါပေမဲ့အစလည်းဆုံးထိထိမိမမြင်ဘူးအဲ့မှာအားမလို့အားမရဖြစ်ပြီးရှာတာတို့စီစစ်တာတို့ဝေဖန်တာတို့ဒါတွေဖြစ်တတ်တယ်အဲ့လိုလည်းမလုပ်ပါနဲ့အဲ့ဒါဆိုကိုရှုမှတ်နေတဲ့တမာရီတွေပြန်ပြုတ်ကျသွားတတ်တယ်သိတဲ့အတိုင်းလေးပဲကြည်အစသိအစကြည်ပေါ့ ဒီထိတဲ့နေရာကိုကြည့်တဲ့အခါမှာတော့ရှည်တယ်ဆိုရှည်တဲ့လေတစ်ခုလုံးကြီးအစလည်းဆုံးသိဖို့ဝင်တဲ့ဟာထွက်တယ်ဟာပေါ့အစဆုံးသိတဲ့အခါကျတော့အတွင်းထဲကိုလည်းလိုက်မကြည့်နဲ့အပြင်ဘက်ကိုလည်းလိုက်မကြည့်နဲ့မနေ့ကပြောခဲ့တဲ့လွှတ်ဆွဲတဲ့ဥပမာဖရာတော်မာသတိပ္ပံသုတ်တာအဲ့ဒီခေတ်နဲ့ဥပမာပေးတာပုတ်လုံးဆွဲတဲ့ဥပမာပုတ်လုံးကိုပုတ်လုံးတွေတွေ့ဖို့မှာပေါ့အလုံးအိမ်မှာပေါ်နဲ့ကျိုးနဲ့ဆွဲတာကိုလိုချင်တဲ့အချိုင်လေးတွေဖြစ်ဖို့ဟိုဟာလေးတွေဖြစ်ဖို့အရစ်လေးတွေဖြစ်ဖို့ဒါမျိုးဆွဲတာ အဲ့ဒါအခုခေတ်ကတော့တော်တော်ရှားပါတယ်ဘုန်းကြီးတော့မမြင်ဘူးဘုန်းကြီးကလွှတ်ဆွဲတာတော့ပဲမြင်ဘူးလားအဲ့တော့ကိုမြင်ဘူးတဲ့ဥမာပြောရပေါ့ဝိသုဒ္ဓိမေကြာလွှတ်ဆွဲတဲ့ဥမာပြောထားတယ်လွှတ်ဆွဲတဲ့အခါကျဒီလွှတ်ထိတဲ့နေရာလေးကြည့်ရတယ်လွှတ်ကြီးဟိုဘက်ရှေ့ထွက်သွားကြဒီဘက်ရှေ့ထွက်သွားကြည့်စရာမလိုဘာဖြစ်လို့လဲဆိုတော့လေထိတဲ့နေရာကြည့်ခိုင်းတာပဲလေဒီတိုင်းကြည့်လို့မမြင်လို့လေထိတဲ့နေရာကြည့်ခိုင်းတာ အဲလေထိတဲ့နေရာလေးကနှာခေါင်းကမှထိသွားရှည်ရှည်တိရှည်ရှည်တိနေပေါ့တို့တို့ထိတို့တို့တိပေါ့ကိုကရှည်လာပြီးရှည်ရှည်တိခိုင်းတာအဲ့ဒီမှာတခါဘုန်းကြီးတို့ဘာဖြစ်တာလဲဆိုတော်တော်များများကအဆိုလေးထည့်ပြီးမှတ်ရမှကြိုက်တာကိုမှတ်နေကြပုံကုန်များအဆိုများမထည့်လိုက်ရင်ဟိုအားကိုမရဘူးအဲကြောင့်ဘုန်းကြီးလေဒီနီးနဲ့သင်ပေးတဲ့ကမ္ဘာဆရာကြီးကဘာသင်ပေးလဲဆိုဦးဇင်းလေးတဲ့အဆိုထည့်ပြီးမှတ်ချင်တော့တဲ့ ဒီလေရှေရှေဝင်တဲ့လေကိုဝင်ဝင်ဝင်ဝင်ဝင်မဆုံးမခြင်းပေါ့တွတ်တွတ်တွတ်တွတ်တွတ်တွတ်တွတ်အဲ့လိုမှတ်နေပါဒီနားလေးပဲနှာခေါင်းကပဲကန့်နေမှာခုနလွှတ်တိုက်တဲ့နေရာလေးလွှတ်ထိတဲ့နေရာလေးကြည်နေလို့ပဲအဲ့လိုပဲကြည်အဲ့ဒီမှာလည်းခုနပြောလို့ပေါ့လေဘယ်ဟာအစလဲဘယ်ဟာအဆုံးလဲဘယ်ဟာအဲ့လေဒီလိုတွေမဝေပါနဲ့မစီစင်းနဲ့အစသိရင်အစကြည့်အဆုံးကြည့်အဆုံးသိရင်အဆုံးကြည့်ဒါပဲအဲ့လိုစီစစ်နေလို့ပြောအဲ့ဒီမှာတော်တော်များများပေါ့လေအယူဆလွှဲမှတ်တတ်တဲ့အပိုင်းလေး အဲ့ဒီခုနပါဠိလေးပြန်ထိုးခြင်းနဲ့တပ္ပကာယပရိသံဝေဒီအဲ့ဒီပိုင်းလေးပြခြင်းလို့ပေါ့အဲ့ဒါလေးပြောခြင်းလို့ဒါအများဆုံးမှားတဲ့အမှားတွေပဲတပ္ပကာယပရိသံဝေဒီဆိုတာက ရှင်းနေတဲ့လေးတစ်ခုလုံးကို အစအလယ်ဆုံးသိအောင်အထုတ်ပါလို့ဖေယာမိတ်တယ်အဲ့ဒီမှာယူဆလွဲတာကဘာလဲဆိုတော့တပ္ပကာယပရိသံဝေဒီပါဠိကအဲ့မှာခွဲပြမယ်တပ္ပကတပုတ်ပရိသံဝေဒီက တပ္ပတပုတ်ကာယတပုတ်ပဋိတံဝေရိယတပုတ်အဲ့ဒီ၃ပုတ်ရှိတယ်အဲ့မှာကြည်လိုက်နော်တပ္ပကဝင်အဲ့မှာပြန်ကြည့်မယ်တော့ဒီမှာထိုးပြထားတယ်တပ္ပကတပုတ်ခွဲမယ်ကာယတပုတ်ခွဲမယ်ပဋိတံဝေရိယတပုတ်ခွဲမယ်တပ္ပကအကုန်လုံးကိုပြောတယ်ကာယကကိုပဋိတံဝေရိယသိတယ်တချို့အဲ့လောက်အဓိပ္ပာယ်ပြန်လိုက်တာအဖွင့်ချမ်းကိုမကြည့်ဘူးဒီမူရင်းပုတ်ကြီးကိုကြည့်ပဲအဲ့လိုအဓိပ္ပာယ်ဖွင့်ဆိုတာအဲ့လိုဖွင့်ဆိုပြီးတော့တရားပြတာတွေအများကြီးကြားရတယ်တွေ့ရတယ် အဲ့တော့သဗ္ဗကာယတကိုယ်လုံးပရိတံဝေဒီသိပြီးရှုရမယ်ဆိုတာမျိုးဒါမျိုးသွားပြောတယ်အဲ့တော့သူတို့ကဘလို့သင်လဲဆိုဝင်လေရဲ့အစကနှာသီးဖြာအလေကရင်ဘတ်အဆုံးကချက်အဲ့လိုအဲ့လိုရှုတာထွက်လေရဲ့အစကချက်အလေကရင်ဘတ်အဆုံးကနှာသီးဖြာအဲ့ဒါအဲ့ဒါတကိုယ်လုံးကြည့်ရမယ်ဆိုတာအဲ့လိုမျိုးယူတာအဲ့မှာကိုယ့်ကိုမှတ်ကြည့်လိုက်လေအတွင်းနဲ့ရောက်တော့လေရမမြင်ရတော့ဘူးဗျ ပူရာတွေအေးရာတွေတောင့်တာတွေတင်းတာတွေဓာတ်ကံပဋ္ဌာန်ပြောင်းသွားတယ်။ဒါကြောင့်မို့ရှင်သာရိပုတ္တရာကိုလိုမြတ်ကြီးကပရိသံပြီးတော့မက္ကပါဠိမှာသစ္စာမှားထားတယ်အဲ့ဒီလိုမရှုပါနဲ့။အဲ့ဒီလိုရှုနေရင်တော့လေကိုမတွေ့တော့ဘူးဓာတ်တဘောဝါတွေပဲတွေ့ပြီးတော့လေပြောက်နေတတ်တယ်။အဲ့ဒီကကြတော့လေကိုလိုက်ရှာရင်ရှာရင်နဲ့စိတ်ကူးတွေပြန့်လွင်တာတွေးတာအဲဖြစ်တတ်တယ်။ကိုရတဲ့တမာရီတွေပျက်စီးသွားတတ်တယ်။ အဲကြောင့်ခုနပြန်ပြောပါမယ်တဗ္ဗကာယပရိတံဝေဒီဆိုတာကဒီခန္ဓာကိုယ်တစ်ကိုယ်လုံးရှုရမှာပြောမို့ဒီနာခုနကနှာခေါင်းနဲ့နှာခေါင်းနှုတ်ခမ်းပြားမှာဘုံကြီးပွိုင်လေးဒီလည်းကောင်းလောက်ပွိုင်ထားတယ်ဒီကြားထဲမှာဖြစ်နေတဲ့လေးတစ်ခုလုံးကိုပြောတာအဲ့ဒီလေးတစ်ခုလုံးဒီခန္ဓာကိုယ်ကြီးတစ်ခုလုံးပြောတာမဟုတ်ဘူးဒီမှာဒီနာလေးမှာတွေ့တဲ့ဖြည်းဖြည်းချင်းဝင်တဲ့လေးတစ်ခုလုံးနှာခေါင်းဝမှာတွေ့တဲ့လေးတစ်ခုလုံး ဖြည်းဖြည်းချင်းထွက်တဲ့လေတစ်ခုလုံးအစလည်းဆုံးကတ်ရှုပါပြော အတွင်းနဲ့မလိုက်ပါနဲ့တဲ့အပြင်ကိုလည်းမလိုက်ပါနဲ့ဒီနားလောက်ပဲကြည်ပါအတွင်းနဲ့လိုက်နေစိတ်ကူးနဲ့လိုက်နေတဲ့အတွက်စိတ်လွင်နေစိတ်တွေပြောင်းလဲပါလိမ့်မယ်အပြင်မဲ့လိုက်နေလဲမမြင်ရဘူးစိတ်ကူးနဲ့လိုက်နေတဲ့စိတ်တွေပြောင်းလဲပါလိမ့်မယ်အဲ့ဒီပရိသမီရမေဃပါဠိတော်မှာ ရှင်သာရိပုတ္တရာပြောတဲ့ကြောင့်ဝိသုဒ္ဓိမကလည်းအဲ့တိုင်းပြန်ပြောထားတယ်အဲ့ဒီဟာပဲပြန်ကိုးကားထားတယ်ဒါလေးဘုန်းကြီးတို့ အာနာပါနလုပ်တဲ့ပုံကိုယ်တွေသတိထားစီခြင်းလို့ဘုန်းကြီးပြောပါတယ်ဒါကြလေဘုန်းကြီးပါဠိစကားပြောတယ်အဲ့ဒီအကြောင်းအရာတွေပြောရပါတယ်မလွဲတာမကင်းတာမပြောလို့မရပါဘူးဘာဖြစ်လို့လဲဆိုလူတွေကတစ်မျိုးယူဆနေတယ်ဒီမှာဖြစ်နေတာကျင့်ရမှာအဲ့ဒီလိုမဟုတ်ဘူးမှတ်တာမင်းနော်ခုနပြောတယ်ဒီနှာခေါင်းကဒီနှာခေါင်းနဲ့နှာခေါင်းကြားမှာဘုန်းကြီးဒီနားလေးပွိုင်လေးအလဲကောင်ပွိုင်ထားတယ်ဒါထိလို့မရဘူးစိတ်နဲ့ပဲအသာလေးကြည့်ဒီနားပွိုင်ထားတာထိတာနှာခေါင်းပါပဲထိတယ် လေကိုကြည့်တယ်ပေါ့ဗျာနောက်တော့ထိတာမတွေ့တော့ဘူးမနေ့ကဒီခါလေးယောဂီတွေမေးတာတွေ့ပါတယ်လေကိုမထိတော့လေကထိတဲ့နေရာမရှိတော့ဘူးねလေပဲတွေ့နေတာအဓိကလေကြည့်တာပဲထိတာကလေရှိမှမသိလို့ဘုန်းကြီးတို့ထိတဲ့နေရာလေးတတ်မှတ်ပေးတာပဲလေမြင်းနေလေတွေ့နေဒါပြီးတာပဲเนาะအဲ့ဒါကိုတပ္ပကာယပရိသံဝေဒီလို့ဒီလိုမှတ်ထားမယ်ပြီးတော့ဖြည်းဖြည်းချင်းဝင်တဲ့ဒီခုနပွိုင်လေးနဲ့ဒီနှာခေါင်းဝမှာဖြစ်တဲ့လေတစ်ခုလုံးအစလည်းဆုံးသိအောင်လို့ ဒါကိုတပ္ပကပိဋကဝင်နေပြန်ပြောမယ်မှားတဲ့ယူဆလွဲတဲ့ယူဆကဝင်လျက်စားနာတိပြအရင်လေကရင်ဘတ်အဆုံးကချက်ထွက်လျက်စားကချက်လေကရင်ဘတ်အဆုံးကနာတိပြအဲ့ဒီလိုမမှတ်ပါနဲ့ရှင်သာရိပုတ္တညွှန်ထားတယ်ဘယ်လိုမှမလဲဒီနားလေးဒီဒီနှာခေါင်းမှာတွေ့တဲ့လေးလေးဖြည်းဖြည်းချင်းဝင်တဲ့ထွက်တဲ့လေးဖြည်းဖြည်းချင်းထွက်တဲ့လေးဒါလေးကိုစလဲဆုံးသိအောင်လို့ စမှာတော့တမာရီမကောင်းရင်စလည်းဆိုမသိပါဘူးအစဖြစ်သိချင်းသိမယ်အဆုံးဖြစ်ဖြစ်သိချင်းသိမယ်ဒီလိုဖြစ်တတ်တယ်ဒါသိတဲ့လောက်ပဲကြည်သိနေတဲ့အတိုင်းကြည်မသိတာကိုမရှာနဲ့သိတာမသိတာလိုက်ရှာနေရင်ရထားတမာရီပြတ်မယ်နောက်ထပ်လည်းတမာရီမဖြစ်ဘူးအတွေးတွေဖြစ်သွားတယ်ပြီးမှဘုရားဘာဆက်ဟောလဲဆိုတော့ဒါကိုဘုန်းကြီးတို့ခုနလေဒီဆရာတော်ဘုရားကြီးနဲ့မှတ်တာတတိမြေယပထမနံပါတ်1တတိမြေအောင်ကျင့် တတိမြဲလာဒုမာတို့ရှိသည်အတို့ရှိလုံးလုံးသူကသူတိလာတယ်လုံးစုံချင်းဟာတာနိုင်တာဆိုတာကတပ္ပကပရိသဝေပြောတယ်ခုနဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေဒါရှိတယ်လို့ပြအဲ့ဒီရှိတဲ့လေတစ်ခုလုံးကိုစားလဲဆုံးသိအောင်ကျင့်ပါအဲ့ဒီကနေကျင်းကျင်းကျင်းနဲ့ဒီလေအားဖြည်းဖြည်းနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တော့ငြိမ့်တော့မမြင်လောက်အောင်ကျင့်ရတယ်အဲ့ဒါကိုလုံးစုံချင်းရာတာနိုင်တာ လုံးစုံချင်းအတားလိုက်တာဆိုတာလုံးစုံလင်းရလို့လည်းဒီလုံးစုံလင်းရဆိုတာဘာပြောလဲအဲ့ဒီအပိုင်းမှာလေအလင်းနမိတ်တွေတွေ့နိုင်တာကိုလုံးစုံလင်းရလို့ဒီလိုလဲတွေ့တယ်စာအုပ်ထဲမှာဒါဆရာတော်ဘုရားကြီးကမရှိတဲ့အခါကျတော့နှစ်ခုလုံးလည်းဖြစ်နိုင်တာပဲနော်လုံးစုံလင်းရအလင်းနမိတ်တွေပေါ်နိုင်တယ်အဲ့ဒီတတ္တိယကျင့်စဉ်မှာလေဒါတဝိနဲ့တူပါရမီမတူဘူးအဲ့ဒီကနေပြီးတော့စလည်းဆုံးမှတ်ရင်မှန်မြဖြည်းဖြည်းနဲ့ဒီကတိမ်မွေ့တိမ်မွေ့တိမ်မွေ့တော့ငြိမ့်သွား မမြင်အောင်ကျင့်ရတယ်စမှငြိပြီးအဲ့ဒီလေးမျိုးကျင့်ရပါတယ်အဲ့ဒီလေးမျိုးကျင့်တဲ့အခါတဖြည်းဖြည်းနဲ့ခုနကအဲတတိထားမှာကအဲ့ဒီငြိအောင်ကျင့်တဲ့အခါမှာတဖြည်းဖြည်းနဲ့တမာရီအားကောင်းလာတဲ့ကလေးကတိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့မမြင်တော့တိမ်မွေ့တာနူးတိတ်နူးညံ့တာပေါ့အဲ့ဒီခါကျတော့ဒီတိမ်မွေ့နူးညံ့တဲ့ခါမှာဘုန်းကြီးတို့ဝင်လေထွက်လေကညီမျှနေတော့ပြဿနာမရှိဘူးအမှတ်ရတာလွယ်တာမညီမျှတာတွေဖြစ်တတ်တယ် ဥပမာဘယ်လိုဖြစ်တတ်လဲဆိုဘုန်းကြီးတို့တစ်ခါတရံမှာဝင်တဲ့လေကများတယ်ထွက်တဲ့လေကနည်းနေတယ်အဲ့ဒီခါကျဘယ်လိုဖြစ်လဲဆိုခန္ဓာကိုယ်ကြီးကဝင်တဲ့လေကများတဲ့ခါကျတော့ထွက်တဲ့လေကနည်းလိုဒီလိုဒီလိုဒီလိုလမ်းလမ်းနေတယ်ထွက်တဲ့လေကနည်းတဲ့ခါကျရှာတာဟုတ်တခါကျတော့ဘယ်လိုဖြစ်တာလဲထွက်တဲ့လေကများပြီးဝင်တဲ့လေကနည်းနေတယ်အဲ့ဒီခါကျဒီလိုနေဝင်တဲ့ထွက်တဲ့ဝင်တဲ့လေကနေတော့ဒီကုန်းကုန်းကုန်းကုန်းကိုရှာနေလို့ကုန်းနေတတ်တယ် အဲ့ဒီခါမျိုးကြဝင်လေထွက်ကိုညီမြအောင်လုပ်ပြရတယ်ညီမြမှာရှုမှလို့မကောင်းကောင်းတယ်အဲ့ဒီလို့ဆိုရင်ဝင်လေထွက်တွေကမညီမြတဲ့အတွက်ကုံရှေ့ကုံနာလို့နောက်ပက်လက်လာနာလို့ဒါတွေဖြစ်တတ်တယ်ဒါဟိုတနည်းဟိုအခက်ခဲများဆိုတဲ့အကြောင်းမှလည်းဘုန်းကြီးနည်းနည်းပြောခဲ့ပါအဲ့ဒါပဲထပ်ပြောတာပဲအတူတူပဲပြန်ပြောမယ်နော်ဒါတွေအရေးကြီးလို့တိမ်မွေ့လာတဲ့အပိုင်းမှာဘာဖြစ်တာလဲဝင်လေများပြီးတော့ထွက်လေကနဲနေရင်ခန္ဓာကိုယ်ကဟိုနောက်နောက်ဒီလိုဒီလိုဒီလိုလမ်းနေတတ်တယ် ပြီးတော့ခါကျထွက်လျာများပြီးဝင်လျာနဲ့လေရှေ့ကုန်းကုန်းကုန်းကုန်းကုန်းဒီလိုကုန်းနေတာအဲ့လိုနဲတဲ့လေကိုရှာတာကိုမတွေ့တဲ့ခါကျအဲ့လိုမျိုးကုန်းသွားတယ်အဲ့လိုကုန်းသွားမှတ်လို့မကောင်းဘူးမှတ်လို့မကောင်းတော့ဘာလို့ဒီဝင်လေထွက်လို့ညီမြတော့တမင်ကလောက်ပြလောက်ပေးလိုက်သူညီမြလာတယ်ညီမြလာမှတ်လို့ကောင်းလာတယ်အဲ့ဒါကြော်သွားမယ်ပေါ့အဲ့ဒီခက်ခဲအဲ့ဒါလည်းမှတ်ထားအဲ့တော့ အဲ့ဒီလိုမှတ်ရင်မှတ်ရင်လည်းဒီလေရဖြည်းဖြည်းတိမ်မွေ့သွားမှငိမ့်သွားအောင်ချုပ်ငိမ့်သွားအောင်ကြရတော့ချုပ်ထားတော့သုဒ္ဓဆံရောက်မှချုပ်တယ်သုဒ္ဓဆံရရင်တော့လေရလုံးဝမဖြစ်တော့ဒီကြားတွင်းကဘုန်းကြီးတို့ကငိမ့်တိမ်မွေ့အောင်ငိမ့်အောင်ဒါတော့ပဲကျင့်လို့ရတယ်နော်စာမှငိမ့်ပြီးအဲ့လိုတမာရီအားကောင်းလာတဲ့အခါကျဒီလေရတိမ်မွေ့တိမ်မွေ့သူကငိမ့်လာရင်မထင်မရှားဖြစ်လာနောက်တော့ပျောက်သွားတယ်ပေါ့ဗျာဒီမှာမှတ်ထားဖို့ရကအာနာပါနလမ်းစဉ်ကသူက တမာရီအကောင်းတွေမထင်ရှားလေတမာရီအမကောင်းအကောင်းတွေမထင်ရှားလေအဲ့လိုဖြစ်အောင်ကျင့်ရတာအဲ့ဒီအာမကောမထင်ရှားတွေကလှုပ်ရှူလို့မရဘူးလှုပ်ရှူရင်ရှစ်ဆက်သွားလို့မရဘူးသူ့ရဲ့လမ်းစဉ်ကအဲ့မှာဝိသုဒ္ဓိမကတကယ်လို့တဲ့ဒီတမာရီအားကောင်းလာလေယာသိမ်မွေ့နူးညံ့ပြီးတော့မထင်မရှားဖြစ်လာတယ်နောက်တော့ပျောက်သွားတယ်ပေါ့အဲ့ဒီချိန်ကာလမှာတဲ့အာကောင်းတဲ့တတိအာကောင်းတဲ့ပညာဉာဏ်တွေလိုအပ်ပါတယ်တဲ့အဲ့ဒီလိုလေပျောက်လာရင် စောစောကဘုန်းကြီးစိတ်လေးကိုဒီလည်းကောင်းထားတယ်လေပြောက်လိုက်ဒီနှာခေါင်းကပေါ့ကိုအာတန်နဲ့ဘယ်ဘယ်နှာခေါင်းကအကကညာဘယ်နှာခေါင်းကအတိအတိလေးကတ်တာကဲကတ်ပြီးကြည့်နေကတ်ပြီးတော့ဉာဏ်ပညာနဲ့ဆင်ခြင်ဖို့လိုတယ်တဲ့အဲ့ဒီမှာဝိသုရိမက်ကအသက်မရှူတဲ့ပုဂ္ဂိုလ်ခုနှစ်ယောက်ပြောပါတယ်ခုတော့ဘုသူတအနေနဲ့ပြောလိုက်မှာပေါ့နော်ဒီတချို့ဟာတွေသိပညာရလက်မခံတာတွေရှိတော့ဒါကတော့ဘုသူတဘုန်းကြီးဒီက main ကိုဒီကထားပြောမယ် ပရိဟိုမှာတော့ဝိသုရိမေကသက်မရှိဘူးပရိဒါနေနေတဲ့ပုဂ္ဂိုလ်ဒါဆေပညာနဲ့ပတ်သက်ပြီးသက်ရှုတယ်မရှိတယ်နင်းခုံတယ်ဆေပညာလည်းမခံဘူးသူကတော့သက်မရှိဘူးလို့ပြောတယ်ပေါ့ရေနစ်တဲ့ပုဂ္ဂိုလ်တတိမေတဲ့ပုဂ္ဂိုလ်နော်ပြီးတော့သေတဲ့ပုဂ္ဂိုလ်ပြီးတော့သုဋ္ဌဆံဝင်စားနေတဲ့ပုဂ္ဂိုလ်ရူပအရူပဗြဟ္မာဟိုဗြဟ္မာတွေလည်းအသက်မရှိဘူးនិရောဓသမဘာဝင်စားတဲ့ပုဂ္ဂိုလ်ဒါတော့ကြောင်းနာဝရှိအောင်ပြောတော့ဗာဒီထဲမှာသေကြတာတော့သေသွားရင်အသက်မရှိတော့ဘူးဗျာအဲ့ဒါပဲမှတ်ထား ဘုန်းကြီးကတော့ဟိုမြင်နိုင်တာပဲများသောအားဖြင့်တင်ပါတယ်ကိုယောဂီတွေအစင်ញံမှာခုနလေပြောက်သွားပြီလေပြောက်သွားဘယ်လိုစင်ញံမလဲညံလို့တယ်ဆိုအဲ့ဒါကိုပြောတာလေပြောက်သွားငါဟာတည်သွားတဲ့ပုံကမဟုတ်ဘူးငါတရားမှတ်နေတာတတိတမာရီပညာအားနည်းလို့ဒီလေမတွေ့တာပဲတတိတမာရီပညာအားကောင်းလာဒီလေပြန်တွေ့မှာပဲဆိုပြီးတော့အဲ့လိုလေးစင်ញံပြီဒီနားလေးအတိလေးကတ်ကြည့်နေအောင်အဲ့လိုအတိလေးကတ်ကြည့်နေတိမ်တိမ်မှုပဲလေးပြန်တွေ့တယ် တကယ်တင်းတင်းမွေ့မွေ့လေးဒီဝင်လေထွက်လေလည်းရှုလို့မရတင်းတင်းမွေ့မွေ့နုနုညံ့ညံ့လေးတွေ့တယ်အဲ့ဒါလေးပဲအတိကတ်ကြည့်ရုံပဲတမားတိသိအကောင်နေကြည့်လို့သိကောင်းတယ်ဓာတ်ရိုက်ပြောရင်တော့တချို့ပါမီ ရှိတဲ့ပုံအဲ့ဒီနေရာမှာနမိတ်ပေါ်တတ်တယ်နမိတ်ဆိုတာအလင်းရောင်နေပေါ့လေခါကြလဲဘေးမှာစားပေါ်ဒါကြလဲဒီမှာဓာတ်ရိုက်ပေါ့လေဒါတော့ ပြန်ပြောမယ်ခုနဆင်ញင်ပုံနည်းလေးတွေနည်းနည်းလေးကြားလာရင်ဒီလေဝင်လေအထွက်လေအိပ်ပျော်သွားလို့ပျောက်သွားတာမဟုတ်ဘူးเนาะအဲ့ဒါတွေနဲ့ရောမချနဲ့တချို့ကအိပ်ပျော်သွားလို့ဝင်လေထွက်လေပျောက်သွားအိပ်ပျော်တာမျိုးမဖြစ်ရဘူးမှတ်ရင်မှတ်ရင်နဲ့တိမ်မွေးနူးညံ့နူးညံ့နူးညံ့နူးညံ့ပြီးတော့ပျောက်သွားတာမတွေ့တာမျိုးပြောတာအဲ့ဒီကာလမျိုးဆိုရင်တဲ့ဝိသုဒိမကညံလိုတယ်တဲ့တတိလိုတယ်တတိကလည်းတိမ်မွေးတဲ့အတွက်တတိအကောင်းမှရှုလို့ကောင်းတယ် ဒါကြောင့်အကောင်းတဲ့တတိအကောင်းတဲ့ပညာလိုတယ်ဘယ်လိုလဲဆိုပြန်ပြောပြမယ်ဒါမှတ်ထားမယ်အခုကဘုန်းကြီးတို့ကတရားထိုင်တာလေတရားထိုင်နေရင်လည်းဒီတိမ်မွေ့သွားလို့ဒီလေးကမတွေ့တာဟုတ်အဲ့ဒါဘယ်လိုစဉ်းညာငါတေသွားတဲ့ပုံကမဟုတ်ဘူးငါတရားထိုင်နေတာဒီလေးဘာလို့မတွေ့လဲဆိုငါတတိတမာရီပညာအားနည်းနေတယ်လို့မတွေ့တာတတိတတိတမာရီပညာအားကောင်းလာရင်ဒီလေးကပြန်ကိုတွေ့ရမှာ အဲ့လိုညာလေးနဲ့ဆင်ញင်ဆင်ញင်တဲ့ဒါလေးအတန်နဲ့ပဲကတ်ထားနော်ဒီဘက်ကကဒီဘက်ကကြိုက်တဲ့နေရာကတ်ထားအသာလေးစောင့်ကြည့်အတိလေးကတ်ထားကတ်ထားတိမ်တိမ်မုံမွေလေးလေးပြန်တွေ့အဲ့ဒီခါကျအာကောင်းတဲ့တတိလိုတယ်ဆိုအဲ့ဒါပြောတယ်အာကောင်းတဲ့တတိရှင်ကတ်ကိုကတ်နိုင်ကတ်လို့ရတယ်အချိုက်ကတ်မှန်နိုင်အဲ့ဒါမျိုးမလုံနဲ့နော်လုံမရှူနဲ့နော်လုံရှူလို့ရှိရင်တမာတိပြုတ်ကြတယ်ဇန်လန်းသွားတဲ့ပုံကမျိုးဆိုဘယ်လိုမှဇန်မသွားနိုင်ဘူး အဲကြောင့်အဲ့ဒီနေရာဘုန်းကြီးတို့ကသတိပေးမလုတ်ပါနဲ့လုတ်မရှူပါနဲ့တဘာဝအတိုင်းလေးပဲအသာလေးကြည့်နေပါအဲ့လိုကြည့်ပြီးမှတ်တယ်နော်ဒါကတော့ဟိုတရားထုတ်တဲ့ခါတော့မှတ်ထားပုံနော်ခုကတော့အာနာပါနာကိုအာနာပါနာနဲ့ပတ်သက်ပြီးတော့အဲအကောင်းတဲ့တတိအကောင်းတဲ့ပညာမျိုးလိုတယ်လို့ပြောတကယ်တော့ညာဘယ်ကမ္မထမဆိုအကောင်းတဲ့တတိရှိရတယ်အကောင်းတဲ့ဉာဏ်မျိုးရှိရတယ်ဒါမှကမ္မထတုတ်တက်တာ အကောင်းတဲ့တတိမရှိဘူးဆိုရင်တမာရီမရဘူးပေါ့တမာရီမရရင်အသိဉာဏ်မဖြစ်ဘူးပေါ့ဒါကြောင့်ဘုန်းကြီးတို့ကအကောင်းတဲ့တတိမျိုး အကောင်းတဲ့ဉာဏ်မျိုးဆိုတာကမ္မထာနိုင်မှာလိုတယ်လို့ဒါပြောရတော့ပေါ့နော်အဲတော့ခုနပြောသလိုမှတ်ထားမယ်အကောင်းတဲ့ဉာဏ်လေးနဲ့ဆင်ခြင်ပြီးအကောင်းတဲ့တတိလေးနဲ့တိမ်သိမှုဝေလေးကိုဒါလေးကတ်ကြည့်ပေါ့တိမ်သိမှုဝေလေးအတိလေးကတ်ကြည့်အောင်မယ်ဝင်လေထွက်တယ်လည်းလုံးလို့မရတော့ဘူးဘာလို့တိတ်တိမ်မွေ့နေအောင် အဲ့ဒါလေးမှတ်ထားဖို့ဒါလည်းအဲ့ဒီချိန်မှာဗာပြစ်တာလဲဆိုတမာရီအကောင်းနေတဲ့ပုံကောင်များနမိတ်ပေါ်ဒါလည်းရေပုံရသတ်မှတ်ချက်ပဲပရိသမီရမကပါဠိတော်မှာရှင်တိုင်ဘုရားကိုလိုများကဗာမိတ်ထားလဲဆိုတော့အဲနမိတ်ပေါ်တဲ့အပိုင်းတွေကိုကုံမိတ်ထားတယ်အရှိတူပိုင်းမှာလည်းနမိတ်ပေါ်နိုင်ပါတယ်အစလည်းဆုံးအပိုင်းမှာလည်းနမိတ်ပေါ်နိုင်ပါတယ်ခုလိုတိမ်မွေ့သွားတဲ့အပိုင်းမှာလည်းနမိတ်ပေါ်နိုင်တယ်အကုန်လုံးပြောသွားတယ်ပေါ့ ဒါကိုယ့်ရဲ့ပါရမီအားလေးရောဆိုဘယ်နေရာပေါ်ဘယ်ချိန်ပေါ်မယ်ဒါမပြောနိုင်ဘူးဗျအဲ့ဒါကြောင့်အဲ့ဒီဘက်ကိုအထူးစူးစမ်းပြီးရှာဖွေစရာမလိုဘူးနော်အဲ့ဒီနမိတ်ပေါ်တဲ့အခါမှာဘာဖြစ်လဲဆိုတချို့ကဒီလေးပေါ်မှာတိုင်းရောမပေါ်ပြိမက်မှာဒီအလင်းရောင်ဖြူဖွေးနေအလင်းရောင်တွေပေါ်တတ်တယ်ချို့ဆိုညာအိတ်တဲ့အာနာမနာမှတ်တဲ့ပုဂ္ဂိုလ်ဘယ်ကမ္မထမှန်မှာပေါ်လို့ညာအိတ်တဲ့ခါကျရင်မိကပိတ်ထားပြီဒါပေမဲ့လင်းနေကုန်ပါအဲ့ဒါမျိုးတွေဖြစ်တတ် ဘာလဲဆိုတော့နိဝရဏတွေကင်းလာရင်ကိလေသာတွေကင်းလာတဲ့ကစိတ်ကအယောင်နှင်းထွက်တာပေါ့အဲ့ရစတာအဲ့ဒါတွေကပုံကိုယ်တိုင်းမှာဖြစ်ရဘယ်သူမှစုံဖြစ်တယ်ဟိုတကယ်စနစ်တကျတာတော့ပေါ့နော်တချို့ကဒီလေချောင်းမှမပေါ်နဲ့ဒီပတ်ဝန်းကျင်စပေါ်တတ်တယ်ညအေးတဲ့ခါတော့ဗာတိတ်တည်တာဟာလင်းနေပြီထင်ပြီးတော့မျက်စိဖွင့်ကြတကယ်တမ်းကမလင်းသေးဘူးအဲ့လိုမျိုးတွေအဲ့ချင်တဲ့စိတ်မရှိတာတော့အဲ့လိုမျိုးတွေဖြစ်တာတချို့ကြတော့နမိတ်ကအရင်စပေါ်တယ်နော် ဒီနမိတ်စပေါ်တာတွေရှိတယ်တချို့ကြတော့လေအလင်းရောင်ကစပေါ်တာကြီးပဲအလင်းရောင်ကတော့ဒီပညာကြောင့်ဖြစ်တဲ့အလင်းရောင်ပဲဒီပေါ်ဒီပေါ်မှာမကတ်တဲ့နမိတ်လို့ပြောလို့မရဘူးနော်နမိတ်ဆိုတာကတော့အလင်းရောင်ကိုခေါ်တာပဲဒါပေမဲ့လေချောင်းပေါ်ဝင်လေထွက်လေပေါ်ကတ်မှာဘုန်းကြီးကနမိတ်လို့ခေါ်တယ်ဒီမဲ့မှာစတွေ့တတ်တယ်တချို့ကြအလင်းရောင်တချို့ကြလည်းဒီနမိတ်ပေါ်ဒီလေချောင်းနမိတ်မှာစတွေ့တယ်နော်မျက်နာဝန်းကျင်မှာပေါ်လာနေအဲ့ဒီအယောင်လေးတွေစိတ်ညနှလုံးမသွင်းတော့ အဲ့ဒီအယောင်လင်းတွေပေါ်လာရင်နာကျင်ကက်ခဲမှုတွေကလည်းမတွေ့တော့ထိုင်လို့အင်မတန်ကောင်းတာအပြဿနာဘယ်လိုလဲဆိုဘုန်းကြီးတို့ပါဝင်ပေါ့မတွေ့ဘူးတဲ့ပုဂ္ဂိုလ်ဒါကြည့်ကျင်နဲ့မြင်ကျင်နဲ့ဘာလဲဒါသိကောင်းတဲ့ຢာပဲထိုင်ရတာကောင်းတာပဲအဲ့လိုလေ့လာတာတွေစူးစမ်းတာတွေဖွင့်ကြည့်တာတွေဖြစ်တတ်တယ်နော်အဲ့ဒီချိန်ကာလကြမကြည့်ပါနဲ့နော်ဒီတဲ့ဖွင့်ကြည့်လိုက်ရှိတဲ့သမာဓိလေးတွေပြုတ်ကျသွားတော့ဒီတဲ့သိစရာတွေမသိတော့ဘူးပေါ့နော်ဒါကြောင့်မှတ်ထားမယ်အဲ့ဒီ ဘေးမှာအလင်းရောင်တွေပေါ်လာရင်မကြည့်ပါနဲ့ကိုယ်လေးပါပဲတတိကတ်နေအောင်မြဲနေအောင်ဆက်ကြိုးစားတိမ်တိမ်မွေ့မွေ့လေးလေးချို့ကြမှာတချို့ကြဒီလေးပေါ်မှာမိโกရောင်စာရဲ့ဒီနမိတ်တွေပေါ်တတ်တယ်အဲ့ဒီနမိတ်ကလည်းပေါ်စားကြတော့သူကမခိုင်မြဲဘူးဗျအဲ့တော့မခိုင်မြဲတဲ့ခါကျတော့ဘယ်လိုလုပ်ရလဲဆိုတော့မခိုင်မြဲတဲ့နမိတ်ကိုဆင်ញင်သူ့သိဆိုင်လိုက်နမိတ်ကပျောက်သွားပြန်တယ်အဲ့တော့လေးပဲဆိုင်ကြည့်နေဒီလိုဆိုင်ကြည့်လို့ တမာရီအကောင်းလိုက်ဒီနမိတ်ကဒီလေချောင်းပေါ်မှာခိုင်မြဲလာတယ်အဲ့လိုလေနဲ့နမိတ်နဲ့တခုတည်းဖြစ်သွားတဲ့အချိန်မှာကျတော့ဒီနမိတ်ပေါ့အလင်းရောင်လေးပဲဒါလေးကတ်ကြည့်နေအဲ့ကြမှတ်ရှာမလို့ဘူးနော်နမိတ်ပေါ်လာတဲ့အချိန်မှာစပြီးတော့ဘုန်းကြီးကဇံပိုင်းသွားခြင်းတဲ့ပုံကောင်များကြတော့မမှတ်စေခြင်းကိုသိနေဖို့လိုတယ်မှတ်လိုက်လို့ရှိရင်ဘယ်မှာသွားခက်လဲဆိုဒုတိယဇံတက်တဲ့အချိန်ကာလမျိုးမှာခက်သွားပြီတက်လို့ကိုမရဘူးမှတ်နေကြပုံကောင်မှတ်တယ်ဆိုတာက ဒီအာယုံပေါ်မှာတင်ပေးတာချိန်ပေးတာဝိတက်ပဲမှတ်နေတဲ့သဘောကဝိစာရပဲဒီဝိစေဝိတက်နဲ့ဝိစာရပြုတ်မကြအောင်ပြုတ်မကြရင်ဒုတိယဆိုဘလုံးမသွားမရအောင်အဲ့ဒါကြောင့်အဲ့ဒီချိန်ကစပြီးနမိတ်ပေါ်တဲ့ချိန်ကနေစပြီးတော့မမှတ်ပါနဲ့အတိလေးကတ်ထားပါလို့အဲ့ဒါလေးအကြံဉာဏ်ပေးခြင်းကနော်အဲတချို့ကြတော့လေကလေနဲ့နမိတ်ကတခြားစီပေါ်တယ်ပေါ့နော်တခုတည်းမဟုတ်လေကတခြားနမိတ်ကတခြားအဲ့တော့တခြားစီပေါ်နေရင်တော့ နမိတ်ကဒီနှာသီးပြားနဲ့တခါလေးတွေတထွာကန်းတော့မပေါ်တယ်တခါလေးလက်တလုံးပြတတုံးလက်တလုံးကနှလုံးကန်းတော့မပေါ်တာဒါမျိုးတွေဖြစ်တတ်တယ်နော်အဲတခါကျလည်းနှစ်ဖူးပေါ်မှာဒီလိုကွာဝေးတွေပေါ်နေတာလေးပေါ်မှာမပေါ်ဘဲနဲ့ခြားနေရနမိတ်ပေါ်လာရင်တော့အဲ့ဒါအဲ့ဒီနမိတ်ကိုနှလုံးမသွင်းတော့ဗျာလေထိမှုထင်ရှားတဲ့နေရာစောင့်ပြီးတော့လေကိုသာရှုနေမှာတမာရီအားကောင်းလာရင်ဒီလေအလိုဒီနမိတ်အလိုလိုလေကတ်လာလိမ့်မယ်နော်အဲ့ဒီလို ကတ်သွားတဲ့ကလေနဲ့နမိတ်နဲ့တခုတည်းဖြစ်သွားပြီနမိတ်လေးကြည့်နေအောင်နော်ပြီးမှဒီမှာနမိတ်၃မျိုးသပုံကြီးမှတ်စုပေးတာပဲအဲ့ဒီနမိတ်၃မျိုးကြည့်မယ်နော်အဲ့ဒီမှတ်စုလေးကြည့်နမိတ်၃မျိုးနော်မှတ်စုအရင်တော့အာနာပါနာကမ္မထာရအောက်မှာဒုတိယမျက်နှာကျနမိတ်၃မျိုးဆိုပါပါအဲ့ဒီဟာမဟုတ်ပထမခုနပြတယ်ဟဲ့ဟုတ်ပြီအဲ့နမိတ်၃မျိုးနမိတ်၃မျိုးမှာဒီစမှတ်ခါစားယောဂီတွေမှာတော့ဘယ်လို ပေါ်လဲဆိုခုနပြင်ဘက်မှာလည်းပေါ်တတ်တယ်ဒီလေးပေါ်မှာလည်းပေါ်တတ်တယ်ပေါ့လေးပေါ်မှာ ပေါ်တဲ့အခါကျတော့ဒီနမိတ်ကတော့အယောင်မျိုးမျိုးရှိတာပေါ့လေခုမိကိုရောင်စပြုံးပေါ့တချို့ယောဂီတွေကြတော့ဒီလေချောင်းလေးပေါ့မိကိုရောင်ပထမတော့ဘယ်လိုပြည့်သွားလဲအမိုက်တိုက်ကြီးကိုကြာတာအမိုက်မော်ကြီးထဲမှာကြာတာတိတ်ဆိတ်ငြိမ်သက်ပြီးကိုမှအမိုက်မော်ကြီးထဲမှာနေရတယ်လို့နောက်ပိုင်းကျဒီဟာလေးကိုကလည်းဒီလေချောင်းလေးပေါ့မိကိုရောင်လေးတွေ့လာတယ်အဲ့ဒါကိုပရိကမနမိတ်လို့ခေါ်ပါတယ်အဲ့တော့ တိတိကျကျပြောရင် အာနာပါနမှတ်ဆဝင်လေထွက်လေမှတ်ဆဒီလေမှတ်ဆရတဲ့ဒီလေကလည်းပဲပရိကာမနမိတ်တမာရီအကောင်းလည်းဒီလေချောင်းပေါ်မှာမိကိုရောင်တွေဖြစ်လာရင်လေပရိကာမနမိတ်လို့ခေါ်ပါဒါကြောင့်စာထဲမှာအတိုင်းရေးတာတကယ်တကယ်ကြတော့ဘုန်းကြီးတို့ဒီမိကိုရောင်လို့ပေါ်တဲ့အစင်းရှိတဲ့နမိတ်ကိုတော့ဒါပရိကာမနမိတ်ဒီလိုပြောတယ်ပေါ့အဲ့ရနေပြီးတော့ဒီမိကိုရောင်လို့ဆင်းဟာလေမှာကတ်လိုက်မကတ်လိုက်ဒီလိုဖြစ်တယ်နော်ကတ် သူကတက်သားလေးဖြစ်သွားရင်နမိတ်ဒီမိခိုးရောင်လေးလိုကြည်နေအောင်မယ်တမင်ကလှုပ်ရှားမလို့တိနေအောင်မယ်ဒါပဲတခါတခါကျတော့ဒီတမာရီကပြုတ်ကျသွားတယ်အတန်လေးဘာတွေကြားတယ်သူပြုတ်ကျသွားပြုတ်ကျလေးပြန်ပေါ်လေးပြန်ကပ်လိုက်အဲ့မှာတော်တော်လေးခက်ခဲတယ်လေးပြန်ကပ်လိုက်မိခိုးရောင်လေးကပ်လိုက်ဒီလိုနဲ့သွားတယ်တမာရီအကောင်းလိုက်ဒီပေါ်မှာတစ်ချောက်တက်ကပ်လိုက်ကပ်သွားပြီတမာရီအကောင်းလာအကောင်းလာပြီးမိခိုးရောင်နဲ့အဖြူရောင်ပြောင်းသွားတယ်အဲ့ဒီဟာ အဲ့ဒီလို ဖြူရောင်ပြောင်းတာဒီထဲမှာတော့ဝါခွန်းလို့ဖြူဖွေးတဲ့နမိတ်ခုနကမိခိုးရောင်နေဖြူဖွေးလာတယ်အဲ့လိုဖြူဖွေးလာဥက္ကနမိတ်လို့ခေါ်တယ်အဲ့ဒီဥက္ကနမိတ်မှာလည်းပြုတ်သွားလိုက်ပြန်ရလိုက်ဒီလိုလည်းဖြစ်တတ်တယ်နော်အတန်ဒီချိန်မှာဒီတမာရီလိုင်းဇန်လိုက်သွားတဲ့ပုဂ္ဂိုလ်ကလူလုတဲ့အတန်ကြီးကြားလို့မရဘူးရဒိုင်တုံးဆိုရင်အာဒါပြန်ပြုတ်ကြသွားလေးပြန်ပေါ်လာခုနဥက္ကဒါကြောင့်မို့ဒီ ဇာန်တိုင်းသွားတဲ့ပုံကိုကြကိုယ်ခန်းလေးနဲ့ကိုယ်ကြောင်းလေးနဲ့ကိုယ်ပိုကောင်းတယ်သူများရေချိုးအိမ်သာတက်တဲ့အတ္တမလန်နေကြားရင်လည်းမရဘူးသူများအတ္တမလန်နေကြားရင်နည်းနည်းမှမရဘူးတဘာဝလေးတန်မိုးတန်ကြေးတန်ငှက်တန်ရတယ်လူလုံးတဲ့တန်လူတန်လုံးဝမရဘူးအဲ့လိုပြုတ်ကြတတ်တယ်ဒါကြောင့်မို့တိတန်လေးတွေအထုံနိုင်ကောင်းတာပေါ့နော်အခုလိုကိုယ်အိမ်ကိုနေပြီးအထုံနိုင်ဖို့ကောင်းတော့ဘယ်သူမှနှောက်ရှက်မြေတကားပိတ်တာလုံးနေတာအဲ့လို တမာရီအကောင်းလိုက်ဒီလေချောင်းပေါ်မှာတွေ့တဲ့မိခိုးရောင်တွေဖြည်းဖြည်းနဲ့ဖြူဖြူဖြူဖြူဖြူဖြူဖိုးရည်သွားတယ်အဲ့ဒီလိုတွေ့လိုက်ဩကနမိတ်ပေါ့ဒီကဆက်ကျင်ရမယ်ဒီဖြူပွေးတဲ့နမိတ်လေးကိုပဲတိလေးကတ်ကြည့်တမာရီအကောင်းလိုက်ရက်တော့တတ်မှတ်ချက်မရှိဘူးချိန်တော့တတ်မှတ်ချက်မရှိဘူးတမာရီအကောင်းအကောင်းတော့သူကဒီလင်းအောင်ချိန်သွားပါအဲ့ဒီအကောင်းလာတဲ့ခါကျဒီလင်းအောင်ကျဲကြည်လင်တောက်ပါလားကောင်းကင်ကျဲကျဲလေးဝဲအဲ့လိုပဲကြည်လင်တောက်ပါတဲ့နမိတ်ဖြစ်လာအဲ့ဒါကိုပြိပါကနမိတ်လို့ခေါ်တယ် ဒီတချို့မဟာယာနတွေမှာလည်းဒီကျင့်စဉ်ရှိတယ်ဗျသူတို့ကအဲ့လိုကြည်လိမ်တော့ဒီတချို့နီးတွေကြဒီပြင်မဲ့မှာတွေ့တဲ့လင်းရောင်ကိုပဲစုပြီးတော့သေးလိုက်ကြည်လိုက်ဝေးယူလိုက်နီးယူလိုက်ဒီလိုလုပ်တယ်ဒီမှာဖျားဘူးခိုင်းတာဘုန်းကြီးတို့မဟာယာနနီးတွေကြတော့တချို့ကျင့်စဉ်တွေကြသူတို့ကဘယ်လိုလုပ်လဲဆိုခုနလင်းနမိတ်လေးကြည်လိမ်တော့ပါတဲ့လင်းနမိတ်လေးကိုသူတို့ကဒီဒီမျက်ခုံးတစ်ခုကြာမှထားတယ်ဒါကိုဓာတ်အိုင်းလို့ခေါ်တယ်တတ္တိယမျက်လုံးလို့ခေါ်တယ် ဒီလင်းအောင်နမိတ်ကသမရယောကောင်းစုတယ်ကြည့်ဓမ္မီလိုပါပဲအဝေးကိုထွေးလှန့်ကြည့်လို့ရဒီလင်းအောင်အဝေးကိုလှန့်ကြည့်လိုက်တယ်အပေါ်မှာဘုန်းကြီးတို့နတ်ပြည်6ဓာတ်ရှိတယ်ဆိုပါတော့မြင်းမုတ်တောင်တဝက်မှာသရုမာတွေမြင်းမုတ်တောင်ထိပ်မှာတာဝရင်သားအဲ့ဒီအလင်းရောင်နမိတ်နဲ့လှန့်ဆိုင်ကြည့်လိုက်တယ်နတ်ပြည်ကလည်းကြည်လင်တောက်ပရောင်နေထွက်နေတာကိုဒီဟာကြည့်လိုက်တော့အဲ့ဒီမှာဒီအခါဘာဖြစ်တာလဲအော် peaceful place နိဗ္ဗာန်ဆိုတာဒါပဲအဲ့လိုမျိုးသွားထင်တာတယ် သူတို့အဲ့လိုနဲ့လာဆုံးနေတတ်တယ်တကယ်တော့ကျတော့အဲ့ဒါတမာရီနမိတ်ကြောင့်ခုနသုမာရီနတ်ပြည်ကိုတွေးလိုက်တာပဲဒါနိဗ္ဗာန်မဟုတ်ပါဘူးအဲ့ဒါမှတ်ထားဖို့ပဲဒီလင်းရောင်နဲ့ကြည်အဲ့တော့ဒီလင်းရောင်တွေးလာတဲ့ခါမှာအောက်မှာဆက်ကြည့်မယ်နော်လက္ခဏာနဲ့အစင်းရောင်ကိုနှလုံးမသွင်းရဒီလင်းရောင်တွေးတဲ့ခါမှာလင်းရောင်ထိတဲ့နေရာမျိုးလေးပေါ့ဝင်လေထိတဲ့နေရာမျိုးလေးမာတာတို့ပြော့တာတို့ပူတာတို့အေးတာတို့သွားနှလုံးမသွင်းနဲ့ သူကနှလုံးသွင်းလိုက်လို့ရှိရင်ဓာတ်ကမ္မထံပြောင်းသွားတယ်အဲ့ဒါလေးမှတ်ထားဖို့နောက်တစ်ခါဒီအလင်းရောင်ခုနကအလင်းရောင်လေးတွေထွက်လာပြီးလင်းရောင်နမိတ်လေးတွေပေါ်လာအဖြူရောင်အဖြူရောင်တို့ဘာညာပေါ့အလင်းရောင်မျိုးမျိုးပေါ်တတ်တယ်ပေါ်လာတဲ့အခါကျအဖြူရောင်ဖြူရောင်ဖြူရောင်နဲ့သွားနှလုံးသွင်းဩဒါတာကတိုင်းဖြစ်သွားတယ်အဲကြောင့်ဝဏ္ဏကတိုင်းဖြစ်သွားအယောင်လေးအနီရောင်တို့အညိုရောင်တို့ဒီလိုအယောင်တွေသွားသင်သွင်းလိုက်တယ်ဒီအာနာပါနမဟုတ်တော့ကျန်တဲ့ကတိုင်းတွေဖြစ်သွားပြန် ဒါကြောင့်မို့အယောင်လင်းကိုလည်းဆင်ញံနှလုံးမသွင်းရဘူးကို့အလုတ်ကခုနမူမိကိုရောင်တွေ့တဲ့ဒီပေါ်မှာတိကတ်ထားကိုအဲ့ရနေဖြူအောင်တဲ့တိကတ်ထားကိုပဲနော်ပြီးတဲ့ခါကျတော့ကြည်လင်တောက်ပတဲ့ရောင်တွေ့တဲ့တိကတ်ထားကိုပဲအဲ့ဒီသမားရီအားကောင်းတဲ့ခါမှာ ကိုဆင်ញင်တဲ့တန်းလျှောက်ဖြစ်တတ်တယ်နော်အဲ့ဒါမှတ်ထားဖို့ဟောဒီရောင်လေးကအဝါရောင်လေးလားမသိဘူးဆိုအဝါရောင် ဖြစ်တတ်တယ်အစိမ်းရောင်လေးလားမသိဘူးဆိုစိမ်းရောင်ဖြစ်တတ်တယ်အဲ့လိုသွားကစားလိုက်ရတာပြောက်တတ်တယ် တမာရီအကောင်းစားတော့ဒီဟာတွေဟုတ်နေတာပေါ့လေအဲ့ဒါမျိုးအဲ့ဒီချိန်မှာဘေရင်ဟောစားရင်မှန်တယ်ပေါ့ဗျာဟုတ်လားကြားမြင်စရာလောက်စားတယ်တမာရီအကောင်းတာသွားလုံးမစားနဲ့အဲ့ဒါခဏနေပြုတ်ကြသွားတယ်အဲ့ဒါမှဒုက္ခဖြစ်တယ်ဘယ်တော့မှမှန်နေတယ်နောက်ကြတော့ဘာမှမမြင်တော့အရန်ဟောတော့မှားတော့တာပေါ့ဗျာအဲ့ဒါကြောင့်အဲ့ဒီဟာမျိုးနှလုံးမသွေးစေခြင်းဘူးအဲ့မှာနမိတ်တရားအောက်မှာဆက်ကြည့်လိုက်နော်ဖြစ်ပေါ်နိုင်တဲ့နမိတ်ပုံစံမျိုးမျိုးတချို့ကြမိကိုရောင်မိကိုညွန့်ပုံစံမျိုးပေါ်တယ်ချို့ကြတော့ ဆောက်လုံးကျိုးမြင်မျိုးပေါ့အကျိုးဒီကျိုးလုံးလုံးမျိုးမျိုးတွေပေါ်တတ်တယ်ချို့ကြလည်းပင်ကူမြင်လေးတွေပေါ်တတ်တယ်ပေါ့တချို့ကြပန်းဆိုင်လို့ပေါ်တတ်တယ်အောက်မှာဆက်ကြည့်မယ်နော်ကိုကြီးချင်းပေါ်တင်လိုက်ပြီးတော့တချို့ကြဆပင်းပုံစံမျိုးဒီဒီဆပင်းအဝိုင်းတွေပေါ်တတ်တယ်ပေါ့တချို့ကြဒီဘရုံမှာကြာဝင့်လို့တုံးနဲ့တူမတူဘူးဒါကတော့ပေါ်တတ်တဲ့သဘာဝတွေကိုဝိသုဒ္ဓိမက်တို့ဝိသုဒ္ဓိမက်မဟာဒီကာတို့ကညွန်ပြတာအဲ့တိုင်းပဲပြောရ ဓာကြီးပေါ်မယ်လို့လည်းသွားပြီးပြီးတော့ပဲတချို့ကဝါကွမ်းရောင်မျိုးတချို့ကပရမအလုံးလို့ပေါ်တယ်နော်အဲ့ဒီနောက်တစ်မျက်နှာဆက်ကြည့်မယ်တချို့ကျပလဲလုံးလို့ဖြူရောင်လုံးလေးတွေပေါ်တယ်တချို့ကကျဲကျဲလေးတွေကျဲရောင်မျိုးပေါ်တယ်ဒါမျိုးပေါ့တချို့ကျလာဝန်းပုံစံတချို့ကနေဝန်းပုံစံတချို့ကဝါယိုးအယိုးပေါ့တစ်သားကြောင့်တချို့ကျဒီအချောင်းကြီးလို့ဒီလိုထိုးဝင်ထွက်လာတယ်တွေ့လာတဲ့စာပိုင်းမှာအဲ့ဒါမျိုး အဲအဲ့ဒီနမိတ်မျိုးမျိုးထင်တဲ့အခါမှာဘာဖြစ်လို့နမိတ်မျိုးမျိုးထင်ရတယ်လဲဆိုတဲ့ဒီပြဿနာတက်လာတော့ဗောတချို့ကျတော့ဒီဒီစောစောကစာဖတ်ဟူတော့ခုလိုပဲဘုန်းကြီးစာသင်တာအော်နမိတ်ဆိုတာဒါတွေလည်းပေါ်တတ်တယ်ဒါတွေလည်းပေါ်တတ်တယ်ဒါမျိုးသွားစဉ်းစားတာတမာရီအားကောင်းလာတဲ့အခါကျကိုကြားဘူးတဲ့နမိတ်အယောင်နေစာဖတ်ဘူးတာဖြစ်ဖြစ်ကြားဘူးတာဖြစ်ဖြစ်ပေါ့နမိတ်နဲ့ပတ်သက်အတွေးတွေဝင်လာတယ်အမှတ်သားတွေဝင်လာတယ် အဲ့လိုဝင်လာတဲ့ခါကျဘာဖြစ်လဲအဲ့ဒီအမှတ်သားအတိုင်းအမှတ်သားတွေကွဲပြောင်းမှုတည်းနမိတ်ပုံစံမျိုးမျိုးဖြစ်တာဟောနမိတ်ကဟိုလိုလည်းဖြစ်တာပါလားတဲ့အဲ့လိုဖြစ်တာဟောဂျာပန်လိုလည်းဖြစ်တာအဲ့လိုလည်းဖြစ်တာနေဝန်လိုလည်းဖြစ်တာပါလားအဲ့လိုဖြစ်တာအဲ့လိုရှောက်စိတ်မကူပါဘူးအဲ့ပေါ်လာပြီးနမိတ်ပေါ်လာပြီးတော့ဘာဝနာသင်ညာထပ်ပြီးတော့အမှတ်သားမှုကကွဲကွဲတဲ့ခါကျတော့ဘာဖြစ်လဲဆိုတော့နမိတ်ပုံစံအမျိုးမျိုးပေါ့နမိတ်အရောင်မျိုးမျိုးပြောင်းလဲတတ်တယ်ဒါကြောင့်မို့ အဲ့ဒီလိုနမိတ်ပုံစံတွေမျိုးမျိုးအယောင်တွေမျိုးမျိုးပြောင်းလဲနေရင်နော်စံသမารိရဖို့ခက်တယ်ဒါကြောင့်မို့ဘုန်းကြီးကနမိတ်နဲ့ပတ်သက်ပြီးတော့အမှတ်သားနည်းနည်းများနည်းအောင်ကြိုးစားပါဒါမှမဟုတ်ဒီဟာတွေရှောက်မစင်စားတော့နဲ့ပေါ်လာရင်ပေါ်လာတဲ့အာယုံလေးပဲဒါလေးကတ်ကြည့်နေအောင်ပဲဘယ်လိုအကြောင်းပေါ်ပေါ်ဒါလေးပဲကြည့်ရအောင်နောက်တစ်ခုကဒီမှာပြောစရာရှိတာကဒီမှာတော့ဘုန်းကြီးပါဠိကိုတော့မပြတော့ဘူးเนาะဒီထဲကတည်းကမှတ်ထားမယ်အောက်မှာနမိတ်ကိုမကစားရဘူး တချို့နီးတွေကြဒီလင်းအောင်နမိတ်နဲ့သေးလိုက်ကြီးလိုက်ယူပြီးဖျားဖုတ်ခိုင်းတာနော်အိန္ဒိယဖျားဖုတ်မလားဘယ်ဖျားဖုတ်မလဲဒီလိုပေါ့အဲ့မှာမကစားသင့်ဘူးဆိုတာမျိုးဝိသုဒ္ဓိမက်ကတိုက်ရိုက်မှားထားပါတယ်အဲ့မှာဗြဟ္မဘုန်းကြီးစာလို့ဖတ်ပြမယ်အာနာပါနနမိတ်ခုနကဝင်လေထွက်လေနမိတ်ပြောအာနာပါနနမိတ်ဆိုဝင်လေထွက်လေပေါ်မှာရှုမှတ်ရင်လည်းထွက်လာတဲ့နမိတ်ခုနပြောတယ်မြေကိုရောင်တို့ဖြူရောင်တို့ ကြည်လင်တောက်ပါတဲ့ကြောင့်အဲ့ဒီနမိတ်ကိုတိုးပွားအောင်ပြုလုပ်ခဲ့မယ်ဆိုရင်တဲ့ဒီလေးပေါ်မှာခြေကမှတ်တဲ့အတွက်လေးအစုပုံသာတိုးပွားခြင်းအဖြစ်ရှိတယ်လေးစုပုံမှာတိုးပွားတယ်နောက်ဒီအာနာပါနကမ္မဋ္ဌာန်းကထိမှုတဲ့ထိတဲ့နေရာလေးသတ်မှတ်ထားတယ်ဒီနာသီဝါလေးပေါ့လေးထိတဲ့နေအဲ့လိုသတ်မှတ်ထားကစားလိုက်တဲ့ကဲသတ်မှတ်တဲ့နေရာပျောက်သွားပြီလေအဲ့လိုသတ်မှတ်ပိုင်းခြားထားတဲ့အတွက်အာနာပါနနမိတ်ကိုမကစားရဘူးဒါပြောတယ်ပြန်ပြောမယ် အာနာပါနဆိုတာလေကိုမှတ်ပါတယ်လေလေကိုမှတ်ရင်နမိတ်ဆိုတာပေါ်လာပါတယ်ဒွါရီကောင်းလာတယ်လေပေါ်မှာပဲခုနမိကိုရောင်အဖြူရောင်အဲပြီးတော့ကြည်လင်တောက်ပါတဲ့ကြောင့်ဒီလိုပေါ်လာတတ်ပါတယ်တကယ်လို့ဘုန်းကြီးတို့ကဒီဒီလေကိုကစားမယ်ဆိုရင်အဝေးယူလိုက်နီးယူလိုက်ဒီလိုကစားမယ်ဆိုဘာဖြစ်တတ်လဲဆိုခုနကလေအစုပုံပဲတိုးပွားတာလေကြောင့်ဖြစ်တာဟုတ် ဒီနမိတ်ကလေးချောင်းဖြစ်တော့သွားကစားလိုက်တော့ဒါတိုးပွားပဲအပဲဖြစ်တယ်နောက်တစ်ခုကတော့နောက်အကြောင်းပြချက်တစ်ချက်ကတော့အာနာပါနကမ္မဋ္ဌာန်ဝင်လေထွက်လေကမ္မဋ္ဌာန်ကလေကိုတတ်တတ်ကြည့်လို့များထိမှုထင်ရှားတဲ့နေရာလေးတတ်မှတ်ကြည့်ရအဲ့လိုတတ်မှတ်ထားတဲ့ခါကျတော့ဟောဒီလိုကစားလာတဲ့ခါကျဒီနေရာတတ်မှတ်ချက်တွေကပျောက်သွားပြီတမျိုးဖြတ်သွားဒါကြောင့်ဒုဘဝမကစားရဘူးချွင်းချက်အနေနဲ့တော့ဘုန်းကြီးတို့ဒီဟောက်တော်ရာတို့ မောင်တော်မြင့်စင်တို့ဆရာတော်ကြီးရဲ့ဆရာကဏီဆရာတော်ကြီးကတိတ်နမိတ်အားကောင်းတယ်လို့ပြောတယ်ဒီလိုနမိတ်အားကောင်းတဲ့ပုံကမျိုးကြတော့သူကမပြောက်ဘူးဗျနှစ်ပေါင်းများစွာသူကလှုပ်လာတာဘုန်းကြီးတို့ကဟိုခဏတပြုတ်တပတ်ဆယ်လောက်လှုပ်ပြီးနမိတ်လေးရကရေသွားကစားလိုက်တော့ပြောက်ရောပေါ့အဲ့ဒါမျိုးပြဿနာတက်တက်နော်ဒီကတော့ဒီကစားရင်းကြောင့်ဘုန်းကြီးကတော့ဘယ်လိုသုံးသလဲဆိုတော့တချို့နည်းတွေဘုန်းကြီးတို့ကဖျားဖူးခြင်းကြောင့်မို့ဘုန်းကြီးတို့စိတ်ထဲမှာကိလေသာတွေကုန်မသွားပါဘူး ကိုဘုရားဒီပြခုရင်ကြောင့်တကယ်ကုံသွားတာကြင့်မှကုံပါတယ်နော်တင်ဝါရီတို့တကယ်အဲ့ဒါလေးကိုယ့်အကိုစဉ်းစားဖို့အဲကြောင့်မို့ဖူးတာဘုရားဖူးတာလည်းကောင်းပါတယ်နော်တောင်ရံပန်းရံကားတော့စိတ်တွေမကြည်လင်းတာတွေကသွားဖူးကောင်းတယ်ဒါမှကိလေသာမကုံဘူးအဲ့ဒါမှတ်ထားအောင်အဲကြောင့်မို့အဲ့ဒါမျိုးကစားရင်ကစားရင်လည်းတချို့ကြတော့ဟိုနဘိတ်ပါပျောက်သွားတဲ့ခါကျတော့အိမ်မှာစိတ်ဆင်းရဲတွေစိတ်ဓာတ်ကြတာတွေဖြစ်သွားပြီရှေ့ဆက်မသွားသွားလို့မရတာတွေဖြစ်တတ်ပါတယ် ဒါကြောင့်မကစားပါနဲ့ဒါလေးမှတ်ထားဖို့နော်အဲ့ဒါလေးမှတ်အဲ့တော့နမိတ်၃မျိုးအကြောင်းအဲ့ဒီနမိတ်၃မျိုးအကြောင်းမှာအိမ်မှာနည်းနည်းလေးဆက်ပြောမယ်နော်အဲ့တော့နမိတ်ပေါ်လာတဲ့ခါမှာတချို့ကြတော့ဒီနှာခေါင်းကဒီဒီဒီလေချောင်းမှာပဲပေါ်တာလေချောင်းကတချို့ကြတယ်ဒီလိုလေးဒီလိုလေးကောက်ပေါက်ကောက်ကိုကြီးဒီလိုဝင်လိုက်ထွက်လိုက်ဒီလိုလေးဖြစ်တာအဲ့ဒီနမိတ်အဲ့ဒီရဲ့လေဝင်ထွက်သွားလာတဲ့အတိုင်းပေါ့ဆင်ွယ်လေးလိုပုံစံမျိုးလေးတစ်ခါကြီးလည်းပေါ်တတ်တယ်အဲ့ဒီ နမိတ်ကအဲ့လိုရှေ့ရှေ့လေးကိုယ်ကိုယ်ကောက်ကောက်လေးပေါ်နေတယ်ဒီတစ်ချောင်းလုံးကုန်လိုက်ရှာမလို့အနီးဆက်ဆုံးနေရာကိုအတိလေးကတ်ကြည့်အောင်မယ်နှာခေါင်းဝနဲ့နီးတဲ့နေရာလေးပေါ့ဒီကျော့ဒီလိုလေးကိုယ်ကိုယ်လေးဒီလိုလေးပေါ်လာတယ်ဒီလေချောင်းလျှောက်လေးကနမိတ်ကအယောင်ဟာမိကိုရောင်သမုတ်အဖြူရောင်တချို့ကျင်းလင်တောက်ပါတဲ့ရောင်ဒါကြီးတစ်ခုလုံးလိုက်ကြည့်ကြမလို့နှာခေါင်းကလည်းနီးတဲ့နေရာလုံးအတိလေးကတာဒါပဲအဲ့လိုကြည့်ရလိုက်မကြည့်နဲ့နော်အဲ့ဒါလေးမှတ်ထားပေါ့နောက်ဒီမှာ အောက်မှာခွန်ကြီးတို့မှတ်စုကြည့်လိုက်မယ်နော်တမာရီ၃မျိုးဆိုအဲ့ဒီပိုင်းလေးခွန်ကြီးပြောပါပြီးမှဟိုဇန်နမိတ်နဲ့ပတ်သက်တဲ့ဥပ္ပစာရတမာရီဥက္ကတမာရီပိုင်းကိုတမာရီက၃မျိုးရှိတာပေါ့နော်အဲတမာရီ၃မျိုးကြည့်မယ်တမာရီ၃မျိုးကျပေါ်မယ်တခုတမာရီ၃မျိုးတမာရီ၃မျိုးကပထမခဏိကတမာရီ ခဏိကသမารီကဝိပဿနာရှုတဲ့ပုဂ္ဂိုလ်များတွေ့ပါပဲဝိပဿနာဒါလည်းရှုတဲ့ပုဂ္ဂိုလ်အောက်ကဥပ္ပစာရသမารီအပ္ပနာသမารီဘယ်မှာတော့ပါဠိလိုပြောမယ်နော်ဒီလူတွေအနေနဲ့ဒီခါကျတော့ဒီဘုန်းကြီးကဟာခဏခဏဒီပါဠိတွေကြပြောနေတယ်ဖြစ်နေမှာဆိုဒါကိုပြောတာါဠိတွေပြောတော့ပထမတော့ဒီစာသံပေသာနဲ့ပြောရမှာဒီတိုင်းပဲသုံးကြတော့ ခဏိကသမารိခဏိကသမารိအဲ့မှာနောက်ကရှင်းနေကြကြရှေးပဲခဏိကသမารိပြောလဲတိုးတိုးလေးနဲ့ပြီးသွားတယ်ခဏိကသမารိဒါအဖွင့်တမ်းမြန်မာပြန်ရေးထားတာအဲ့တော့ဒီကြည့်လိုက် ရှုခိုက်မြ၌ကမ္ထအောင်နဲ့တည်နေတဲ့သမာဓိခဏိကသမารိရှုခိုက်ရှုခိုက်မို့ရှုခိုက်ကြာကြာတာကိုရှုသိနေမယ်နာနာကိုသိနေမယ်စားတာကိုသိနေမယ်အဲ့ဒီအခိုက်အတန့်လေးတီးနေတဲ့သမာဓိကလည်းခဏိကသမာဓိပဲ အဲ့ဒီတမာရီကတော့ညံမဖြစ်ဘူးနော်ဘုန်းကြီးပြောရတယ်အဲ့ဒါလို့ကြားကမြမြင်ကမြတီးနေတာတော့ကတော့ဟိုဘလောက်တီးရမလဲဆိုအောက်မှာဆက်ကြည့်လိုက်ထိုခဏိကတမာရီသည်ကပ္ပဋအာယုန်၌မပြတ်မလတ်တစ်ခုသေးသောချင်းအပြင်ဖြစ်လျက်ဟိုမပြတ်မလတ်ကိုဒီအာယုန်မှာတီးနေဝင်လေထွက်လေမိုင်းနေဝင်လေထွက်လေအာယုန်မှာမပြတ်အောင်ကိုဆက်တိုက်တီးနေတစ်ခုတည်းဖြစ်သွားဒီတစ်ခုတည်းပဲအာယုန်ဓကမ္မဋ္ဌာန်ဆိုဓကမ္မဋ္ဌာန်တစ်ခုတည်းပဲ ဒီပါမှာတီးနေရမယ်ကြားတာတွေမလိုက်နဲ့မြင်တာလည်းမလိုက်နဲ့ဒါကိုပြောချင်တယ်စိတ်ထွက်တာတွေမလိုက်နဲ့ဘူးအဲ့ဒါဆိုမရဘူးဒါကြောင့်ဘုန်းကြီးတို့ကသမခစားပုဂ္ဂိုလ်ဆိုရင်တော့တခုတည်းပဲစိတ်ဆိုင်ထားဂောစရတာမညာလို့လည်းခေါ်တယ်တာမဇင်ညာပပပန်းကြဘုန်းကြီးထပ်ပြောတယ်အာဒီခါဒီလေးကြတော့တမာရိယမရသေးမှတ်လို့မရဘူးလားရတယ်နော်ယောဂီတို့အသိဉာဏ်မဖြစ်မှာဆိုလို့ဘုန်းကြီးကိုယ်တိုင်ကလိုချင်လို့လောက်တာဘုန်းကြီးတို့အဲ့လိုဖြစ်ခဲ့ဘူးလေဆရာအဲ့တိုင်ညွန်တာကို နော်ကြားတာလည်းမှမြင်တာလည်းမှစဉ်းစားလည်းမှအကုန်လိုက်မှနားတာလည်းမှအကုန်မှတ်တဲ့ခါကျမနိုင်ဘူးတမာရီကလည်းမရဘူးအဲ့တော့ရက်တရားကြားလာမတိုးတက်တော့စိတ်ဓာတ်တရားကြားလာအဲ့ဒါပဲအဲ့လိုဖြစ်မှဆိုးတဲ့တွေ့ဘုန်းကြီးတို့ကဘာညောလဲတခုတည်းမကြည့်တခုတည်းကြည့်ပါပေါ်သမျှအာယုံမလဲဒီမှာအဲ့ဒါကိုပြောထားတယ်တခုဒီတော့ချင်းအားဖြင့်ဖြစ်လျက်အာယုံတခုနဲ့ကတ်နေရမယ်တဏှာကြီးလို့တဏှာကြီးလို့နှစ်နာရီနဲ့အော်နောက်မှဆက်ကြည့်လား ကာမိဆန္ဒဗျာပါဒစန့်ကျင်မဲ့နိဝေဒတရားမှာလွှမ်းမိုးမခံရပဲအာယုတခုနဲ့ကပ်လာရင်ဒါကစာလိုပြောတာဗျဒီဟာတွေကိုလွှမ်းမိုးထားရင်ကာမိဆန္ဒဆိုလောဘကိုပြောတယ်ဗျာပါဒဆိုဒေါသပြောတယ်နိဝေဒ6ပါး5ပါးပေါ့လေဖုတ်ပိတ်ဆိုတာကိလေသာအဲ့ဒီတရားတွေလွှမ်းမိုးခံထားရင်ဘလို့မှကပ်လို့မရဘူးဆိုလိုတာစိတ်ကူးကြံစည်မှုတွေလိုက်မှမယ်ဒေါသကြောင့်ထွက်မယ်မောဟကြောင့်ဖြစ်မယ်မာနကြောင့်ထွက်မယ်ဒီဟာတွေက လွှမ်းမိုးခံရတယ်လိုက်မှတ်နေအယုံတကူရကတ်တဲ့ခါကျခုနကစံကျင်မဲ့နိဗ္ဗာန်တရားပေါ့လောဘဒေါသဆိုတဲ့နိဗ္ဗာန်တရားကိုယ်မှလွှမ်းမိုးမခံရဘူးလွှမ်းမိုးမခံဘလို့လဲဆိုအောက်မှာဥပမာလေးပြတာအပ္ပနာဇန်ဆိုရောက်နေတော့ဇန်တော့မရပါဘူးအဲ့ဒီဇန်နိပါလောက်ငြိမ်သက်တာကိုပြောတာဇန်နိပါလောက်ငြိမ်တယ်တဏှာဤတဏှာဤလုံးတဏှာဤထိုင်တဏှာဤလုံးနှစ်နာရီထဲနှစ်နာရီလုံးဈဉ္ညာလျှောက်လဲဒီတရားပဲကတ်နေရမယ်အဲ့လိုကတ်နေရမယ် အဲ့လိုကတ်နေတာစိတ်ကိုမတုံမလုံတီးနေစေသည်အဲ့လိုကတ်နေတဲ့တမာရီမျိုးကိုခဏိကတမာရီလို့ခေါ်ပါတယ်နော်အဲ့တော့ဘုန်းကြီးတို့ငင်းခုံမလုပ်ဘူးရှုခိုက်ခဏမြတီးရတယ်ခဏိကတမာရီဒါလည်းမှန်ပါတယ်ဒါဘုန်းကြီးမငင်းဘူးဒါပေမဲ့အဲ့ဒီခဏိကတမာရီလောက်ကညာမဖြစ်ပါဘူးဟိုနာလို့တဏှာကြီးနဲ့လူပြိန်းနာလေးအောင်ပြောရင်တဏှာကြီးနှစ်နာရီထိုင်နေတာမျိုးဈဉ္ညာလျှောက်လဲကတ်နေတာမျိုး အဲ့လိုကတ်နေတာမျိုးမှဆက်တိုက်ကတ်နေတာမျိုးမှဒီစัญจิมဏိဝေနပေါ့နော် လောဘဒေါသတွေမဝင်တဲ့အာရုံတစ်ခုတည်းကတ်နေတာမျိုးမှညံဖြစ်ပါတယ်အဲ့ဒါတော့သိကြပါတယ်နော်အဲ့ဒါလေးမှတ်ထားဖို့ဒါခဏိကတမာတိဒိဋ္ဌိဒါတော့ဝိပဿနာဓာတ်ရရှုတဲ့ပုံကများဒီခဏိကတမာတိကိုလိုပါတယ်ဒါလေးမှတ်ထားပါနောက်တစ်ချက်ကတော့ဘုန်းကြီးတို့ပါလဲဆိုဥပ္ပစာရတမာတိအပ္ပနာတမာတိစာတိုင်းဖတ်ပြမယ်ဒီမှာကြည့် ဥပ္ပစာရတမာရီဆိုအပ္ပနာဇံရဲ့အနိကဖြစ်လေဖြစ်လေရှိတမာရီဇံနာမှာကပ်နေတဲ့ဖြစ်တဲ့တမာရီခေါ်တယ်ဇံမရသေးဘူးဒါပြောချင်တယ်ဇံနာကပ်နေတာဖြစ်တဲ့တမာရီနောက်ထပ်ရှင်းပါမယ်ဘယ်မှာတော့သူ့တိုင်းမှာအပ္ပနာတမာရီဇံရသွားတဲ့ဟာမျိုးခေါ်တယ်ဇံရသွားရင်အပ္ပနာတမာရီဖြစ်တယ်ဇံမရသေးရင်ဥပ္ပစာရတမာရီဇံမိုင်းသွားခြင်း ပရမခဏီကသမိုင်းအာယုမကအောင်လုပ်ရတယ်ကလာပြီဆိုမှခုနကဒီတဆင့်တဆင့်မြင့်လာတဲ့သမာဓိတွေဖြစ်လာတယ်မြင့်လာတဲ့သမာဓိတွေဖြစ်လာပြီဆိုမှခုနကဒီဇံပိုင်းကိုသွားလို့ရတယ်နော်အဲအောက်ခုနကအောက်ကိုဆက်ကြည့်မယ်နောက်တစ်မျက်နှာအိဗေပြီးမှဘုန်းကြီးတို့ပြောတင်တာပြောမယ်အဲ့ဒီမှာအပ္ပနာသမารဥပ္ပစာရသမารီနဲ့အပ္ပနာသမารီထူခြားချက်အဲ့ဒါလေးပြောခြင်းလို့ နော်အဲ့မှာဝိသုရိမေမြန်မာပြန်အတိုင်းဘုန်းကြီးရေးထားပါတယ်ပြီးတော့မှဘုန်းကြီးတို့ရှင်းကြအောင်ဥပ္ပစာရသမารီဖြစ်ပေါ်လာတဲ့အခါမှာရှုမှတ်နေတဲ့ဘာဝနာစိတ်အဲ့ဒီရံခါမှာတဲ့သမထနမိတ်သမထနမိတ်ဆိုခုနအလင်းရောင်ပြိပါကနမိတ်ခေါ်တယ်ခုနကြည်လင်တောက်ပါတဲ့နမိတ်မှာလည်းကတ်နေတတ်တယ်အာယုံပြုတ်နေတတ်တယ်တခါတည်းကကြတော့အဲ့လိုမဟုတ်ဘူးအာယုံပြုတ်နေရင်အိပ်ပျော်သွားတယ်ဘဝင်ကျသွားတယ်အဲ့ဒီနေရာတွေမှာအများကြီးလွဲတတ်တယ် နော်ဘဝင်တက်သွားတယ်အိပ်ပျော်သွားတာပဲအဲ့ဒီနေရာမှာတချို့ကြဟုတ်တပြည့်တော့ရှုမှတ်ရင်းနဲ့ဗျာအိပ်ပျော်သလိုဖြစ်သွားသူကမဲရတယ်ဖိုရတယ်လို့အဲ့ဒါမက်တုထင်တတ်တယ်အဲ့ဒါကိုပြောချင်တာဗျအဲ့ဒါအဲ့ဒီချိန်ကာလမျိုးမက်ကအဲ့လိုအိပ်မပျော်ဘူးသိနေတယ်အာယုံကိုနိဗ္ဗာန်ကိုအာယုံပြုနေတယ်စိတ်တွေငြိမ်းချမ်းနေတယ်အေးချမ်းနေတယ်တချို့ကအေးဟောတပြည့်တော့အေးအိပ်ပြီးအိပ်ပျော်ပြီးနိုးလာဘာသိလဲဘာမှမသိဘူးဆိုတာတေချာတယ်ဘာမှမှမဟုတ်ဘူးအိပ်ပျော်တာပဲနော် ဟိုကအာယုံပြုနေတယ်အဲ့မပြောဘူးဒါကသူစာတန်းပြောတာနော်အဲ့တော့ဥပ္ပစာရသမารိဆိုတာဘာလဲဆိုတော့ဇိုင်းငါးလေးရှိတယ်နောက်အောက်အောက်ကြတော့ဆက်ပြောမယ်ပေါ့အောက်နားလေးမှာကြည့်လိုက်ပါဇိုင်းဝိတ္တဝိစာရပိတိဒုက္ခဧကကရာပေါ့အဲ့ဒါတွေကိုဇိုင်းငါးလေးတွေရှိတယ်ဥပ္ပစာရသမารိခိုက်တာမှာじゃဒီနမိတ်ပေါ်တယ်ဒီဇိုင်းငါးလေးတွေမဆင်ញနိုင်ဘူးသူပြောလိုတာဒါပဲနော်ပရိပါနမိတ်ရောက်သွားတဲ့ခါကျတော့ဒီ ဇိုင်ဃာတွေကိုလည်းဆင်ញင်နိုင်တယ်ပြိဗာနမိတ်ကဟိုခုနလိုပြုတ်သွားကြလိုက်ပြုတ်လိုက်ကြရလိုက်ပြုတ်လိုက်မဟုတ်ဘူးဥပ္ပစာရတမာတိခိုက်တန်ကြတော့ဒီပြိဗာနမိတ်ကခုနအိပ်ပျော်သွားတယ်သူပြုတ်ကြသွားတာပဲပြုတ်ကြသွားလိုက်ရလိုက်ဖြစ်မယ်ပြီးတော့ဇိုင်ဃာတွေကိုမဆင်ញင်နိုင်သေးဘူးအဲ့မှာတော့သူကဥပမာပေးထားတယ်ကဘာဥပမာပေးထားလဲဆို လမ်းလျှောက်တက်ခါစားခလေးလေးတွေဓမ္မကြီးတို့ကမသားသမီးတွေရှိတော့ပိုးများပါတယ်ဘုန်းကြီးတို့ကခလေးမွေးဘူးတော့မဟုတ်ဘူးလမ်းလျှောက်တက်ခါစားခလေးလေးကိုမတ်တရသွားခိုင်းတယ်လေသွားခိုင်းတဲ့ခါကျမတ်တရတာပြီးပြီးသွားတာပြီးပြီးလဲလဲကြသွားတာလေလဲကြလဲပြန်သွားလဲလဲကြလဲပြန်သွားတယ်ဥပ္ပစာရသမารီကအဲ့လိုပဲပရိပါနမိတ်ကိုခိုင်ခိုင်မြဲမြဲမြတကပြုတ်ကြသွားလိုက်ပြန်ရလာလဲပြုတ်ကြသွားလဲပြန်လဲကြသွားတဲ့ကဘဝင် ကြသွားတော့ဝင်သွားတာမျိုးပေါ့ပြုတ်ကြသွားတယ်အဲ့ဒါမျိုးပြောတယ်ပရိပါကနမိတ်ရောက်သွားတဲ့အခါကျအာကောင်းမောင်းတန်တဲ့ပုဂ္ဂိုလ်များတဏီကုံလမ်းလျှောက်မယ်တဏီကုံသွားမယ်ဘာမှမဖြစ်တော့မလဲတော့ဘူးအဲ့ဒီပုံစံဥမာပေးတာပရိပါနမိတ်ရတဲ့ပုဂ္ဂိုလ်များကျတော့ဇိုင်းကလေးကိုဝင်စားနိုင်တဲ့ဒီဆင်ကျင်နိုင်တဲ့ဒီပရိပါနမိတ်ဘယ်တော့မှပြုတ်မကြဘူးတဏှာတိုင်းတဏှာလုံးနှစ်နာရီတိုင်းနှစ်နာရီလုံးလုံးမြဲနေတယ်ပြုတ်မကြဘူးဒါကြောင့်သူကတီတီငြိမ်ငြိမ်နဲ့တဏှာတိုင်းနဲ့ငြိမ်ပြီးတော့ ဇံဝင်စားနိုင်တယ်မတ္တရလည်းထိုင်လည်းငြိမ်ပြီးတော့ဇံဝင်စားနိုင်တယ်မတ္တရလည်းဒီဇံဝင်စားပြီးနေနိုင်တယ်အဲ့ဒီလည်းအိမ်မပြောဘူးဒီဟာဇံဝင်စားပြီးနေနိုင်တယ်ဈဉ္ညာလျှောက်ပြီးတော့လည်းဇံဝင်စားပြီးနေနိုင်တာပဲဒီအာယုံမှာပဲကတ်နေအဲ့ဒါမျိုးပြောတာနော်အဲ့ဒါလေးနှစ်ချက်မှတ်တာနော်ထူးဆန်းဥပ္ပစာရတမာရီကနော်ဆိုင်ငါလေးတွေကိုမဆင်ញင်နိုင်ပါဘူးကိုကြီးရပေါ်ပြန်တင်လာ ခုနဇာဥပ္ပစာရသမားတွေနဲ့အပနာသမားတွေထူခြားချက်အဲ့ဒါလေးပြန်ကြည့်မယ်နော်အဲ့ဒါအဲ့ဒါလေးအရေးကြီးလို့နော်ဥပ္ပစာသမားတွေခိုက်တာမှကြပါလေဒီခုနဝိတ္တဝိစာရဇိုင်ကားလေးတွေကိုမဆင်ញင်နိုင်ဘူးရထားတဲ့ပြိပါနေမိကလည်းပြုတ်ကျသွားလိုက်ပြုတ်ကျသွားလိုက်ရလိုက် တနည်းအားဖြင့်ပြောလဲအာယုံပြုတ်လိုက်အိပ်ပျော်သွားလိုက်ပါဒါဖြစ်တာပြောတာပါနော်မှတ်နေတာမှတ်နေတဲ့ဒီတမာရီချုပ်တယ်ဆိုအဲ့ဒါပြောတော့ဒီမှာအိပ်ပျော်သွားတာအဲ့ဒါမျိုးဖြစ်တတ်တယ် ဒါမဲ့ရတာမဟုတ်ပါဘူးဒါဘဝင်ကြပြီးအိပ်ပျော်သွားတယ်ဘာဝနာဆွမ်းအမကောင်းသေးလို့ဖြစ်တာတမာရီဆွမ်းအမကောင်းသေးလို့ဖြစ်တာပရိပါနမိတ်ကြတော့ဒီအပ္ပနာဇန်တွေဟာဒီဆိုင်ငါတွေပေါ့လေဆိုင်ငါတွေကထင်းထင်းရှားရှားပေါ်တယ်ဆင်ကျင်လို့ရတယ်ဒီတခါကျပရိပါနမိတ်ကဒီဘဝင်လုံးဝမဖြစ်တော့ဝင်မဝင်မှုပျောက်ကြတာမရှိအများနဲ့တည်နေကတ်နေကတ်နေရတဏှာကြီးတဏှာကြီးလုံးလုံးနှစ်နာရီနဲ့နှစ်နာရီလုံးလုံး ဒါကြောင့်ကိုတညာလုံးဇံဝင်စားနိုင်တယ်တနေ့လုံးဇံဝင်စားနိုင်တယ်အဲ့ဒါကိုပြောတာဗျအဲ့ဒီခါလာမှာဘုန်းကြီးတို့ဆရာသမားတွေမင်းငယ်ဘုရားတော့ဒီဇံရမှနိတိတူတင်ကတညာလုံးဆောက်တည်လို့လွယ်တာနေ့ပဲဖြစ်ညပဲဖြစ်မိပဲနေနိုင်တော့တာလေအဲ့ဒါမျိုးပြောတာဘို့လို့ဆိုရင်တော့ဘုန်းကြီးတို့ကကျင့်နေတဲ့ဘိုင်းတော့ဒီအချိန်ကာလနဲ့ကျင့်ကြတော့ဗောနော်တကယ်တကယ်နိတိတူတင်စစ်ကတော့အဲ့လိုပေါ့သရုတ်ထဇံရသွားပြီဆိုလို့ နေရောညောင်မိတ်ဖဲနေနိုင်တာမျိုးနေတိဒူရင်ဆိုတာကကြောခင်းပြီးတော့အိရာတွေမအိတာမျိုးပြောတာအဲ့ဒါမျိုးမအိတော့ထိုင်မယ်ဈဉ္ညာချောင်းမယ်မတ်တရမယ်ဒါပဲဒီဣရိယာပုသုံးမျိုးနဲ့နေအဲ့ဒီမှာအိတ်ချင်တဲ့စိတ် လုံးဝမဖြစ်ဘူးအဲ့ဒါလေးမှတ်ထားဦးမယ်အဲ့လိုကြွားချတယ်ဒါဘာဖြစ်လို့နေနိုင်လဲဒီစမ်းသမားဒီရဲ့ဆွမ်းအားကြောင့်နေနိုင်တာအဲ့ဒီကြမှာနေတိဒူရင်အပြည့်ဆောင်းနိုင်တယ် အဲ့လိုမှတ်ထားမယ်နော်အဲ့တော့ဒီမှာနည်းနည်းလေးဘုန်းကြီးတို့ပြောစရာရှိတာဗာလဲဆိုတော့ဒီပရိကာမနမိတ်နဲ့ဥက္ခနမိတ်ဥက္ခနမိတ်ပရိပါကနမိတ်ပေါ့နော်နမိတ်ခုနက3မျိုးအဲ့ဒီအဲ့ဒီနမိတ်3မျိုးနည်းနည်းလေးပြန်ကြည့်မယ်နော်အဲ့ဒီဥက္ခနမိတ်ပရိပါကနမိတ်ဥက္ကနမိတ်နဲ့ပရိပါကနမိတ်မှာကြတော့ဘလို့ဖြစ်တတ်လဲဆိုတော့ဒီနှစ်ခုလုံး ခိုင်မြဲလာရင်ဥက္ကနမိတ်ဖြစ်ပြီးပရိယာနမိတ်ဖြစ်ပြီးဆိုရင်ခိုင်မြဲသွားရင်ဒီအဖြူရောင်တဲ့လေကြောင်းကတစ်ခုတည်းဖြစ်သွားတယ်ခိုင်မြဲသွားရင်ကြည်လင်တောက်ပတာနဲ့ကြည်လင်တောက်ပတဲ့အယောင်နဲ့လေယာတစ်ခုတည်းဖြစ်သွားတယ်မခိုင်မြဲသေးဘူးဆိုရင်တော့ပြန်ပြန်ပြုတ်ကျသွားတယ်နော်ပြုတ်ကျတာလေကိုပြန်ပြန်တွေ့တယ်အဲ့ဒါကိုပြောခြင်းလေပြန်တွေ့လေကိုပြန်ကတ်မယ်မှာဥပမာဥက္ကနမိတ်စပြောမယ်ပေါ့အဖြူရောင်လေးတွေ့လာတယ်အဖြူရောင်လေးကတ်ထားမယ် မခံမြဲသေးဒါပြုတ်ကျသွားပြန်လေပြန်တွေ့လေပြန်ကအတ္တမရိယကောင်းလာဖြူဝေးတဲ့ရောင်ပြန်တွေ့အဲ့လိုမျိုးဒါကိုဖြူဝေးတဲ့ရောင်လေးကြည့်ကတ်ကြီးနေကတ်ကြီးနေသွားရိယကောင်းလာပြီးတော့အဲ့ဒါကြည်လင်တောက်ပသွားတယ်အကြည်လင်တောက်ပတဲ့ရောင်အဲ့ဒီမှာပရိပါကနမိတ်ကြောင်းတာအဲ့ဒီပရိပါကနမိတ်မှာလည်းခုနလိုပဲသူကမခံမြဲသေးရင်တော့လေနဲ့အလင်းရောင်တသားလည်းမဖြစ်ဘူးပြုတ်လိုက်ရလိုက်ဖြစ်မှာတသားလည်းဖြစ်အောင်ကျင့်ရမယ်အဲ့ဒီလိုခါမှာ ခုနတခါလေဘယ်လိုဖြစ်တာလဲဆိုကိုကပြုတ်ကြလေကြည့်လိုက်နမိတ်ကြည့်လိုက်အဲ့လိုမလိုအောင်တခါလေမခိုင်မြဲသေးကြည့်တတ်တယ်ပေါ့တခါလေကရောထွေးပြီးပေါ်တတ်တယ်ရောထွေးပေါ်လိုက်တခါကျတခုတတ်တတ်မှမှကြည့်အောင်ဟိုလေကြည့်လိုက်နမိတ်ကြည့်လိုက်ဒီလိုတပြိုင်တည်းကြည့်တာမျိုးဆိုရင်ဘယ်လိုမှသမာဓိမရနိုင်ဘူးလို့ဒါကိုရှင်းလင်းချက်ထုတ်တာအဲ့ဒီအချိန်မှာတော့ခုနနမိတ်ပေါ်လာရင်နမိတ်ကိုပဲကြည့်ပေါ့နမိတ်ပြောက်သွားတယ်လေပဲပေါ်တော့တယ်လေပဲကြည့်နေပေါ့ လေလိုက်နမိတ်ကိုခုနနမိတ်ကြည့်လိုက်လေကြည့်လိုက်လေကြည့်လိုက်နမိတ်ကြည့်လိုက်ဒီလိုဆိုရင်တော့တမာရီများနိုင်ဘူးတမာရီပြုတ်ကျသွားနိုင်တယ်ဒီနေရာမှာကဒီပရိပါကနမိတ်နေရာမှာပဲဖြစ်ဖြစ်ဥက္ကနမိတ်နေရာပဲဖြစ်ဖြစ်နမိတ်ကထိမ့်သိရတော်တော်ခက်တယ်အဒီကနောက်ဆုံးနမိတ်ပဲပြောအောင်လို့လေဘာနိုင်နမိတ်ကပရိပါကနမိတ်ပေါ့ကြည်လင်တောက်ပါနဲ့နမိတ်လေဟာဒီလေးပေါ်မှာကန့်နေဖို့မြဲနေဖို့တော်တော်ကြိုးစားရတယ်ထိမ့်ရတယ်ဤမျိုးစုံနဲ့ထိမ့်ရမှာ ဒီမှာတော့သူကဘာနဲ့ဥမာပေးထားလဲဆိုဒီအချိန်မှာတော်တော်ထိမ့်သိရခက်တော့စัจ जा မင်းရဲ့စัจ जा မင်းလောင်းလေးပရိသန်နေတီးပြီးဆိုတော့ဒီမိဖုရားခေါင်းကြီးပေါ့မိဖုရားခေါင်းကြီးရဲ့ဝမ်းထဲမှာပရိသန်နေတီးတယ်ဒီမိဖုရားခေါင်းကြီးကသူ့သားလေးကိုဖန်ပေါင်းကြောင်ထဲမှာထည့်ပြီးထားတဲ့အရာတို့ကို တွေ့ရသူသားလေးပရိသန်နေတီးစားတယ်စတွေ့တယ်အဲတော့ ဘလို့ခက်ခဲရှိလဲဆိုသားလေးဒီအဲ့ကြမင်းအလောင်းလေးကဘာဖြစ်လဲအမေကအဆက်ဆိုင်သူ့မှာသွားထိကုန်းလိုက်ကွာလိုက်သူ့သွားထိတော့ဟာဒီတရေသားလေးကိုမပြတ်မစီးအောင်ဒီအမေကမြင်းနေရတော့တတော်ကိုထင်ရခဲ့တယ်သွားလာခဲ့စားခဲ့တယ်ပေါ့လေသူ့မှာကဒီမှာဘူးစားတွေဆိုင်သူ့သွားထိအေးစားတွေသွားထိသူ့ထိဟာဒီကလေးကိုအဲ့လိုပြက်စီးမှတားဆုံးရင်ဒီဥပမာတစ်ခုလည်းပေးတာခုနပြိပါကနမိတ်ကတော်တော်နူးညံ့တယ် သူသဖြင့်လူလုတ်တဲ့တန်တွေလူတန်တွေကြာရင်ပြုတ်ကျသွားတယ်ဒါကြောင့်ထိမ့်တဲ့အခက်တယ်လို့ပြောတာနော်အဲ့ဒါလည်းတစ်မျိုးပေါ့မကျေနပ်တာတွေဒေါသဖြစ်စရာအယုံတွေပေါ်လာရင်လည်းပြုတ်ကျတာပဲလိုချင်စရာအယုံတွေပေါ်လာရင်လည်းပြုတ်ကျတာပဲအတော်ခက်တာအဲ့ဒါကြောင့်ခက်တယ်ပြောတာနော်မာနတွေပေါ်လာကိုမကြိုက်တဲ့ပုဂ္ဂိုလ်တွေ့လာပြီအခုဆိုရင်ဟုတ်လားအများစုပုံတွေတွေ့ကိုမကြိုက်တဲ့ပုဂ္ဂိုလ်တွေ့လာဒီမှာမကြိုက်တော့မာနတွေဖြစ်လာလည်းပြုတ်ကျသွားတာပဲအဲတော်တော်ခက်တဲ့ဟာပေါ့ နောက်တစ်ခုကသူကဘာပြောလဲဆိုတော့ကုံခုနကဆက်ကြမင်းကုံဆောင်တဲ့မိဖုရားခေါင်းကြီးဥပမာပေးတယ်နောက်တစ်ခုကတော့လယ်သမားတွေလယ်သမားတွေကလယ်တွေစိုက်ပျိုးတယ်လယ်စိုက်ပျိုးတော့ဒီတပည့်စဘာအဖုံးလေးတွေပေါ့နေတော့အသီးနာမဖြစ်သေးဘူးဒီဒီအနုကျွတ်အနုလေးတွေထွက်လာတယ်ဟိုအဲ့လိုဖြစ်လာတဲ့အချိန်ဒီဟာကိုမျိုးအောင်ဖို့တော်တော်ဆောက်ရှောက်ခဲ့တယ် ဒီလိုနုနေတဲ့ချိန်လေးမှာပေါ့အဖြက်စီးတွေကလောလောကိုဝင်နိုင်တော့အဲ့ဒီချိန်လေးမှာလေတော်တော်ဆောက်ရှောက်ခက်တယ်လို့ပဲအဲ့လိုဥပမာပေးတာအဲ့ဒီလိုဆောက်ရှောက်ဖို့ဒီနမိတ်လေးကိုခိုင်မြဲသွားအောင်တဏှာထိုင်တဏှာလိုကတ်နေအောင်နှစ်နာရီထိုင်နှစ်နာရီလိုကတ်နိုင်အောင်နမိတ်ကိုခိုင်မြဲအောင်ဘုန်းကြီးတို့ကအိန္ဒိတွေ၅ပါးနဲ့ညီမြောက်ကျင့်ရတယ်ဘိုးစဉ်9ပါးညီမြောက်ကျင့်ရတယ်နော်ကိုကြီးဒီနေ့အဲ့ဒီဟာလေးနည်းနည်းပြောချင်လို့ပါနော် ဒီနေ့လည်းအဲ့ဒီဟာလေးအဲ့ဒီဆရာလေးကဓမ္မကြီးတို့ဒီမှာဒီခုနကိုချီချင်းဟိုတော်တော်လွတ်ထားတယ်ပေါ့လေအဲ့ဒီဟာရောက်မရောက်မသိဘူးအဲ့ဒီမှာအဲ့ဒီဆရာလေးကြည့်စေချင်ပါဒီနေ့ပို့လိုက်တာခုနကိုချီချင်းဟိုကအီးမေးလ်နဲ့ပို့လိုက်တာပေါ့အဲ့ဒါလေးကြည့်နော်အဲ့ဒီမှာဒီမိနဲ့ပို့လိုက်တာလေခုနကဟိုအိန္ဒိယ၅ပါးညီမြောက်ကျင့်ရမယ်ဆိုဇရာကွက်လေးပေါ့ နော်ကိုရှင်တရားဒီနေ့၅ပါးညီမြောက်ကျင့်ရမယ်ဆရာကလေဒီနေ့ခုနခင်ဗျာပို့လိုက်တယ်အဲ့ဒါကြည့်ဒီနေ့၅ပါးညီမြောက်ကျင့်မှဘုန်းကြီးတို့ကခုနနမိတ်ကခိုင်မြဲဒီနေ့၅ပါးတော့တော်တော်များများဘုန်းကြီးတို့ကြားဘူးတာပေါ့နော်ဒါပဲလို့ဘုဇင်9ပါးတို့ကလို့ကြားဘူးကနေတယ်အဲ့ဒီအင်းရင်၅ပါးလည်းညီမြောက်ကျင့်ရတယ်လို့ဘုဇင်9ပါးလည်းညီမြောက်ကျင့်ရမယ်လို့စာပေကျမ်းကများအဓိကထားပြောပါဒီတော့သမထပဲကျင့်ခြင်းဝိပဿနာပဲကျင့်ခြင်းမှတ်ထားဖို့ရာက အဲ့ဒီအကျင့်လမ်းကြောင်းတွေကတိမ်းဆောင်ပြီးလမ်းမမသွားရအောင်ထိတ်ချုပ်ထားနိုင်တဲ့နော်စွမ်းအရည်၅မျိုးရှိတယ်ဒါကတော့အိန္ဒိယ၅မျိုးပေါ့နံပါတ်1ဒီမှာတတ်တိန်သူကအတွဲလိုက်ဘုန်းကြီးပြောမယ်နော်အတွဲလိုက်ပြောတာပိုကောင်းတယ်အဲ့တော့သူကအတွဲလိုက်ကဒီမှာတော့ဘုန်းကြီးတို့ဇေယျထဲမှာကြတော့ဘာနဲ့ဘာတွဲတာလဲဝိရိယတွေနဲ့တမာတွေတမာတွေနေတွေပေါ့ဝိရိယတွေတွေဆိုဝိရိယကိုပြောတယ်တမာတွေနေတမာတွေပြောတယ်အဲ့ဒါတတွဲ နောက်တတ္ထိန်တွေနဲ့ပင်ငိန်တွေပေါ့တတ္တာနဲ့တတ္ထိန်တွေကတတ္တာပင်ငိန်တွေကပညာပေါ့ဒါတွဲပေါ့ဒီအရာအလုံးဘယ်သူကထိမ့်ချုပ်လဲတတိပေါ့တတိကထိမ့်ချုပ်တာတတိကတော့ main ပေါ့တတိကတော့ဘာပြောမလဲဆိုတော့အခခသိမ့်လို့တယ်အများအားလို့တယ်ပေါ့ဒါကြောင့်အဘိုးစဉ်ကြောင့်ဘုန်းကြီးနည်းနည်းအဲ့ဒီပဲလေးရှင်းနေကြရေးထားပါတယ်အဲ့ဒီအတွဲလိုက်အတွဲလိုက်ညီမြောက်ကြီးอ่ะ ဝိရိယနဲ့တမာရီညီမြောက်ခြင်းပဲပြီးတော့တတ္တာနဲ့ပညာညီမြောက်ခြင်းပဲဒီ၅ပါးညီမြောက်ဖို့အတွက်ဘယ်သူကထိန်းလဲတတိယထိန်းရနော်အဲ့တော့ဒီမှာခွန်ကြီးတို့ဒီတွေကရင်တိုင်းပြောမယ်ဒီတတ္တိဘုရားတော့အင်းဒီ၅ပါးတော့တတ္တိဝိရိယတတ္တိတမာရီပညာတွေဒီလိုဆိုထားတာပေါ့နော်ဒီမှာတော့ခွန်ကြီးတို့တကယ်လုပ်ငန်းစဉ်ပိုင်းကတော့ဒီဒီတမာရီနဲ့ပညာပေါ့တမာရီနဲ့အေဟောဝိရိယပေါ့အဲ့မှာလေးတွေ့တယ်နော်ဘောကတတိန်တွေက သူရအဓိကပြောရင်တတိပဲဝိရိယတရားတော့ဝိရိယပဲတမာရီနေရတော့တမာရီဧကကရာလို့လည်းခေါ်တယ်တိတိကြည်မှုနော်တတ္တိနေတော့ဘုန်းကြီးတို့မှားနာဟိုကတတ္တိနေတွေကဓာတ်ချိုင်နေရေမှဒီထဲမှာဟောတတ္တိတွေကဓာတွင်းနဲ့ဖြစ်အောက်အောက်အောက်မှာဟောနာလေဒီနာတတ္တိနေတွေကဓာတွင်းဖြစ်อืมအဲတတ္တိနေကသရာတရားကဓာတ်ချိုင်အဲ့ဒါလေးဘုန်းကြီးမှန်ပြီးထုတ်ပြီးတွတ်လိုက်တယ်အဲ့တော့ပညာနေတွေကပညာပေါ့ အဲတော့ဒီမှာတော့ဘာဖြစ်တာလဲဆိုဒီလုပ်ငန်းတစ်ခုလုပ်တာတော့ဟိုလိုတော့ရှိတာပေါ့ဗျာယုံကြည်မှုရှိမှလုပ်နိုင်တော့ယုံကြည်မှုမရှိရင်မလုပ်နိုင်အဲတော့အဲ့ဒီအဲ့ဒါစတာဆိုအဲ့ဒါစပြောလို့လည်းရပါတယ်ဒီတော့တတ္တင်တွေအကြောင်းအရင်ပြောမယ်နော်တတ္တင်တွေဆိုတာတတ္တင်တွေတတာတရားပေါ့ဗျာတတာတရားဆိုယုံကြည်မှုဘာတွေယုံကြည်ရလဲဆိုတော့ဘုရားတရားယုံကြည်မှုကံကံရဲ့အကျိုးယုံကြည်မှုဒါပြောတယ်ယုံကြည်မှုကိုဘုန်းကြီးကနှမျိုးခွဲတယ်ဘာလဲဆိုမိယောဖလာယုံကြည်မှုတဲ့ ကိုယ်ပိုင်အသိဉာဏ်နဲ့ယုံကြည်မှုမိယောဖလာယုံကြည်မှုဆိုတာအသိဉာဏ်မပါတဲ့ယုံကြည်မှုမျိုးပြောတာကိုယ်ပိုင်ဉာဏ်နဲ့ယုံကြည်မှုကတော့အသိဉာဏ်ပါတဲ့ယုံကြည်မှုပြောတာအဲ့တော့အဲ့ဒါလေးနည်းနည်းရှင်းမယ်နော်မိယောဖလာယုံကြည်မှုဆိုတာလူကြီးသူမတွေကပြောတဲ့စကားတွေကြားနာဘူးတယ်ကောင်းတာလို့ကောင်းကြိုးရမယ်ဆိုးတာလို့ဆိုးကြိုးရမယ်အဲ့ဒီလိုကံတရားယုံကြည်မှုယုံကြည်တာဒီယုံကြည်မှုကတော့ကိုယ်ပိုင်ဉာဏ်နဲ့ယုံကြည်တာမဟုတ်ဘူးဗျ နော်မိဘတွေကပြောလို့ဆရာသမားတွေကပြောလို့မှတ်သားတာယုံကြည်တယ်အဲ့ဒါကြတူကဂျားဝင်ဖြတ်လိုက်လို့ရင်ပြတ်သွားနိုင်ဘာလို့ညံမပါတဲ့အတွက်ဒါလေးမှတော့ဒါဘုန်းကြီးတို့စာပေမှာတော့မုံဒပတနာခေါ်မြက်ကန်းယုံကြည်မှုအကန့်ယုံကြည်မှုအဲ့ဒါတော့မကောင်းဘူးပေါ့နောက်တစ်ခါကိုယ်ပိုင်ညာနဲ့ယုံကြည်မှုကိုယ်ပိုင်ညာနဲ့ယုံကြည်မှုကြတော့အကြောင်းအကျိုးအကောင်းဆိုးပေါ့ဒါတွေကိုသိတာ သိတဲ့အခါကျဘာနဲ့သိလဲဆိုဘာဝနာအထုတ်ပြီးသိတယ်။အော်ရုပ်တဘာဝတွေသိမယ်နာမ်တဘာဝတွေသိမယ်ဒါရောဘုန်းကြီးတို့ကဓမ္မကြီးတို့ဒကာကြီးတို့တရားဝိပဿနာအထုတ်ပြီးဆိုရုပ်တဘာဝနာမ်တဘာဝသိအောင်ရှုရတယ်။ရုပ်တဘာဝနာမ်တဘာဝမြင်ဒီရုပ်တဘာဝနဲ့အကြောင်းကျိုးဆက်ဆက်ဖြစ်နေပါလား။ဒီယုံနာတွေပေါ်မှာလည်းမြင်ရမယ်လောကမှာလည်းမြင်ရမယ်ဒါတွေအကုန်လုံးကြောင်းကျိုးอ่ะဒီတစ်ခုတည်းမြင်မှာမဟုတ်ဘူးအဲ့ဒီလို ရုပ်တွေရုပ်သဘာဝနာမ်သဘာဝအကြောင်းအကျိုးဒီလိုဘာဝနာအမြတ်ဉာဏ်နဲ့ယုံတာမြင်ပြီးတော့ယုံတာအော်ဘုရားဟောတာတဲဟုတ်ပါလားကိုကထင်တာဒါငါသူကယောက်ျားမိမတကယ်ရှိတာရုပ်သဘာဝနာမ်သဘာဝဒါပဲရှိတာပဲဒါတွေကလည်းကြောင်းကျိုးဆက်ဆက်ဖြစ်နေပါလားကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာသဘာဝတွေဟာပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့အနေစာသဘောမျိုးမြင်အောင်ရှုရတယ်ပြီးတော့ဆင်းရဲဒုက္ခနော်မလိုချင်တဲ့ခံခက်တဲ့ ဒုက္ခမြင်အောင်ရှုရတယ်ကိုဖြစ်စလို့ပဲဖြစ်တာနတ္တမြင်အောင်ရဲ့အဲ့လိုဉာဏ်နဲ့မြင်ရမယ်ဉာဏ်နဲ့မြင်သွားဒီဘောမှာတကယ်ယုံကြည်တော့ဩဘုရားတရားတွေဟုတ်လိုက်တာမှန်လိုက်တာအကြောင်းရှုဆိုတာလေတကယ်မှန်တာပဲဘုန်းကြီးတို့ဆရာသမားဟောလို့သစ္စာလေးပါးသိတဲ့အကြောင်းယုံမျိုးတဲ့ဉာဏ်နဲ့သိတဲ့ဟာမျိုးနော်အဲ့ဒါမျိုးပို့ကောင်းတယ်ပရိစ္ဆေသမုပ္ပါလည်းဆရာသမားပြောလို့သိတာပထမတော့ဆရာသမားပြောတာမျိုးသိအောင်လုပ်ရတော့တကယ်တမ်းကျဉာဏ်နဲ့သိအောင်အထောက် အဲ့လိုဉာဏ်နဲ့သိသွားပြီဆိုရင်ဘာဖြစ်လဲဆိုတတိလေးကဒီစိတ်နဲ့ကိလေသာကြားမှာဘာဝနာဖြင့်ကာလဘာဝနာဖြင့်ချပေးလိုက်တဲ့ကိလေသာတွေကပပွင်တော့ကိလေသာ ဝေတော့စိတ်ကလည်းအေးလာတယ်အဲ့ကြတော့ကိုယ်စိတ်ချင်းလည်းကိုယ့်ကိုပြန်ကြည့်လိုက်တော့အဲအရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းအကြောင်းကျိုးအကြောင်းကျိုးတိုင်းသိသွားတယ်အဲ့ဒီလိုဘာဝနာမြင်ရဉာဏ်ဖြင့်ယုံကြည်တဲ့နော် ယုံကြည်မှုဟာခိုင်မြဲတယ်ဒီလိုပြောသွားတယ်ပေါ့အဲ့ဒါလေးမှတ်ထားမယ်နော်ဒါဒါတတ္ထာနော်6နာရီတော့ပြီပညာပိုင်းလေးဒီတော့ဒွဲလေးတော့ကောအောင်ပြောလိုက်မယ်နော်ပညာတတိပညာတွေပညာတွေကိုတရကိုပြောပညာပဲညံပဲအတူတူပဲနော်တခါတလေကဘုရားကပညာလို့ဟောလိုက်မယ်တခါတလေညံလို့ဟောလိုက်မယ်အတူတူပါတခါတလေကြလဲအမောဟလို့လည်းသုံးမယ်သူ့နေရာဌာနလည်းတခါကြလဲတမ္မာဒိဋ္ဌိလို့လည်းသုံးမယ်ဒါပါပဲ တို့ဘုန်းကြီးတို့မဂ်ကင်၈ပါးမှာじゃတမ္မာဒိဋ္ဌိဒါမျိုးတွေတုံးတာရှိခါကြတော့ညာနာတခါကြလဲဉာဏ်တခါကြလဲပညာအတူတူပဲဒီစကလုံးကတကယ်လို့ဒီဉာဏ်ပဲအကောက်နေတယ်ယုံကြည်မှုကမရှိဘူးဆိုရင်ဒီဘာတော့တာလဲဒုသုရိမဲ့တို့ကဒီမာသရိပြန်တော့ထကရာမှာလည်းသုံးပါတယ်ကေရာတိကပက္ခဆိုတော့ကောက်ကျင်နေတဲ့ဆင်းလဲနေတယ်ပေါ့ဗျာ ယုံကြည်မှုမပါတဲ့အသိဉာဏ်မျိုးရှိနေအဲ့ဒီပုဂ္ဂိုလ်ကကောက်ကြည့်စင်းလဲတွေဆိုတာဘာလဲလက်တွေ့မကျင့်မဲနဲ့ဝေဘာမှုတွေဆန့်စစ်မှုတွေများနေတာပြောတာအဲ့ဒါကိုရှေးရှေးတုန်းကတော့ကောက်ကြည့်စင်းလဲတယ်ဒါကြောင့်ကိရာတိပက္ခဆိုကောက်ကြည့်စင်းလဲတယ်ဆိုဘာပြောမှမသိဘူးအဲ့ဒါမျိုးတွေဖြစ်တာတော့နော်အဲ့တော့တချို့ပါဠိစကားလုံးတွေဘုန်းကြီးတို့နားမလည်မှတ်ထားပါပြီးတော့မေးခွန်းပြန်မေးလို့ရပါတယ်တချို့ဟာတွေကဘုန်းကြီးတို့က ဒီပါဠိစကားလုံးတိုင်းပြောရပါတယ်အဲ့ဒါကိုဘုန်းကြီးပြန်ရှင်းပါတယ်အဲ့ဒါတရားနာတော်ရင်နားလည်ပါတယ်ခုကေရာတိပက္ခဆိုကောက်ကျစ်ဆင်းလဲတယ်ကောက်ကျစ်ဆင်းလဲဆိုဗမာစကားနားမလဲဘာပြောရလဲကျင့်ရမယ်ကျင့်ကိုမကျင့်ဘူးဗျမကျင့်မဲနဲ့ဝေဖန်နေတာနော်ဆက်စစ်နေတာအဲ့ဒါလေးနဲ့ချိန်ကုန်တာမျိုးပြောတယ်နော်အဲ့မှာစကားပြောရင်လည်းဘာပြောလဲဒါပေမဲ့ဆိုတဲ့စကားလုံးလေးနဲ့ပြောတယ်ဘုန်းကြီးဆရာကြီးအဲ့လိုဗျဟုတ်တော့ဟုတ်ပါလေဗျာဒါပေမဲ့ तू ကမကျင့်နိုင်တော့လို့လုပ်တာ ကောင်းတော့ကောင်းပါတယ်ဗျာဒါပေမဲ့ဆိုတဲ့စကားလုံးနဲ့ तू ကအဲ့ဒီအာမလောက်တော့မကျင့်တော့ခင်ဗျားတို့ပြောတဲ့သစ္စာလေးကခင်ဗျားတို့အကျင့်ဒီကောင်းတော့ကောင်းတယ်ဗျာဒါပေမဲ့ဘာဖြစ်တယ်ညာဖြစ်တယ်နဲ့ तू ကအဲ့လိုနဲ့စင်ကျင်စင်လဲပေးပြီးမကျင့်ဘူးဗျာအဲ့ဒါပြောတာအဲ့တော့ဘာဖြစ်လဲဆိုတော့အဲ့လိုလိုဒါပေမဲ့စကားလုံးနဲ့အချိန်ကုန်အဆုံးသတ်သွားတဲ့ပုံကုံမျိုးကျင့်စဉ်တရားအဲ့ဒီပုံကုံမျိုးပါလဲကျင့်စဉ်တရားကို तू ကမကျင့်ဘူး မျက်ွယ်ပြုထားတဲ့ကြောက်ခိုင်းနေတဲ့ပုံကုန်ပဲဒါကြောင့်မို့ယုံကြည်မှုပါတဲ့ပညာဖြစ်မှယုံတဲ့တာယုံတယ်မယုံတဲ့တာမယုံဘူးနော်ယုံကြည်မှုပါတဲ့ပညာဖြစ်မှတော့ယုံကြည်မှုမပါတဲ့ပညာကြလဲဘာမှမယုံတော့ယုံကြည်မှုပါတဲ့ပညာမှဩယုံတဲ့တာယုံပါတယ်နော်ယုံတော့ဗာလဲညံနဲ့ကျင့်ကြအထုတ်တယ်ကျင့်ကြအထုတ်တော့ဇန်တရားမဲ့တရားရသွားနေတယ်ပေါ့ဒါကြောင့်ဒီတရားတတ္တာနဲ့ပညာလုံးညီမျှတယ် ယုံကြည်မှုလွန်ကဲနေအသိဉာဏ်မပိုင်လဲအမှားတွေအလွဲတွေယုံမိတတ်တယ်တခါပညာလွန်ကဲနေပြီးတော့ယုံကြည်မပိုင်လည်းပဲခုနကောက်ကျစ်စင်းလဲဆိုဝေဘာမချစ်မဲနဲ့ဝေဘာမှုတွေမျောနေတတ်တယ်ဆက်စင်မှုတွေများနေတတ်တယ်အဲ့ခါကျဘာတရားမှမရအဲသူတို့ကညီမြတော့ဘာလဲထိမ့်မယ်တတိနဲ့ထိမ့်ပေးရဒီတတိနဲ့ထိမ့်နေဆိုတော့ကယုံကြည်မှုတွေအကောင်းလာရင်လည်းဒါကိုလည်းတတိနဲ့ဒီအာယုံမှာကိုရှုမှတ်တဲ့အာယုံမှာကောက်အောင်လုပ် ကလာရင်အသိဉာဏ်ပေါ်လာတယ်အသိဉာဏ်ပေါ်လာဒါကိုလိုတဲ့ခရီးလမ်းဆုံးရောက်တာပေါ့နော်ဒီမှာတော့တတိကတော့ပဋ္ဌာနာကြတာပေါ့အဲ့တော့ဒီနေ့ဒီလောက်နဲ့ဆုံးသတ်မယ်နော်ဒီ6နာရီတော့ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း